အဲ့ဒီနေ့2021ခုနှစ်ဧပြီလ17ရက်တနင်္ဂနွေနေ့ဆောင်းရစေကိုဘေးရီယာမှာရှိတဲ့ထေရဝါဒဓမ္မကမ္မထာလမ်းစဉ်ပိုင်း126ပြိဿသမုပ္ပါဒရာတော်ဒီနေ့ဆုံးသတ်ဖို့ပေါ့ပြိဿသမုပ္ပါဒရာတော်ထဲမှာဘုန်းကြီးတို့မနေ့ကတမတတုတ်ကိုအခြေခံပြောနေတယ်အဲတော့ဆရာရဲ့ပြိဿသမုပ္ပါဒ ဇေယျကွက်ကိုကြိတ်ထားမယ်နော်အဲ့ဒီဇေယျကွက်တိုင်းဘုန်းကြီးတို့ပြောရင်တော့ပုံနာနေတော့ကြည်ညာကာကြဒီတိုင်းပြောတော့သိနာမလဲဖြစ်တတ်တယ်ပရိသတ်တော်ပါဇေယျကွက်နိယသမတနာတုတ်ပြောတယ်သမတတုတ်ခေါ်တော့အဲသမတတုတ်နဲ့ဒီရပရိသတ်တော်ပါဇေယျကွက်ကြီးနဲ့ရှင်ပြီးတော့ကြည်ကြတော့သမတတုတ်ကြတော့ဘုန်းကြီးတို့ ကျင်းပြန်သုံးသပ်ပြောကြသေးတော့ဗျာသမ္မတတုတ်ဘုရားကကုရုတိုင်ကာမတဓမ္မနိခုံးမှာတရင်သုံးတဲ့ချိန်ရန်တော်မြောင်မိတယ်ဟောခြင်းတော့ပရိသတ်တို့ပါရှုခွင်းရှုခွက်ကိုဟောခြင်းလို့မေးတာจิตရံများတို့သင်တို့ခန္ဓာကိုယ်ရင်းမှာဆင်ញင်သုံးသပ်ရလားခန္ဓာကိုယ်ရင်းမှာရှုကြရလားလို့မေးတာရောရန်တော်များဒီလိုခန္ဓာကိုယ်ရင်းမှာ စဉ်းစဉ်သုံးသပ်ပါတယ်ခန္ဓာကိုယ်တွေမှာရှိပါတယ်ဒီလိုလျှောက်ထားကြတယ်ပေါ့ဗျအဲ့မှာဒါဆိုရင်ခန္ဓာကိုယ်တွေမှာဆင်ញင်သုံးသပ်ရှုကြတယ်ဆိုတော့ဘာဒီခန္ဓာကိုယ်တွေမှာရှိတဲ့တရားတွေကိုဆင်ញင်သုံးသပ်နေတယ်လေဆိုရဟန်းတော်တွေကဖျားလိုချင်တဲ့အဖြေကိုမပေးနိုင်ပါဘူး။ဘာဖြစ်လို့လဲဆိုရဟန်းတော်များကသူတို့ရှုမြင်သုံးသပ်နေတာက32ခုတန်တဖြေကြတော့ဘူး။ အဲတော့ဘုရားအဲ့ဒါကိုမလို့ခြင်းဒီနေရာမှာလိုချင်တာပရိစ္ဆသဘောပတ်နည်းနဲ့ဖြည့်စေလို့ဖြည့်စေလို့တော့ဘုရားမိန်တဲ့အတိုင်းမေးတဲ့အတိုင်းမဖြည့်နိုင်ဘူးအဲဒီမှာရှင်အနန္ဒာနေပြီးတော့ဖြည့်ပေးဖို့ရှောက်ထားတောင်းပါပါတယ်အဲတော့ဘုရားဗာမိန်လဲဆိုရန်တို့တဲ့လောကမှာအိုရတာသိရတာဆင်းရဲမျိုးမျိုးတွေဟာဘာကြောင့်ဖြစ်တယ်လဲ ဘယ်တရားတွေရှိရင်အိုရာသေးတာဖြစ်တယ်ဘယ်တရားတွေမရှိရင်အိုရာသေးတာမဖြစ်တယ်အဲ့လိုဆင်ញင်သုံးတာအိုရာသေးတာဘာကြောင့်ဖြစ်တယ်လို့မေးရင်တော့ခန္ဓာ၅ပါးကြောင့်မို့အိုရာသေးတာဖြစ်တော့ခန္ဓာ၅ပါးရှိရင်ဘုရားမိန့်တာအိုရာသေးတာဖြစ်ရမယ်ခန္ဓာ၅ပါးမရှိရင်အိုရာသေးတာမဖြစ်ဘူးဟုတ်ပြီတော့ဒီခန္ဓာ၅ပါးကိုဘာကြောင့်ဖြစ်တယ်ဘယ်တရား ဘာကြောင့်ဖြစ်တယ်လို့မေးရင်တဏှာရှိလို့ပေါ့ဗျာတဏှာရှိရင်ဒီခန္ဓာ၅ပါးတဏှာကြောင့်ကိုဖြစ်တာပဲတဏှာရှိရင်ဒီခန္ဓာ၅ပါးရလာပဲတဏှာမရှိရင်တော့ဒါခန္ဓာ၅ပါးမဖြစ်ဘူးပေါ့အဲတဏှာဘယ်မှာဖြစ်တယ်လဲဘယ်မှာတီးနေတယ်လဲခြေရတာတဲ့သဘောရှိတဲ့အရာတွေမှာတီးနေတယ်အဲ့ဒါတွေကဘယ်မှာလဲဘယ်ဟာတွေလဲဆိုတော့မျက်စိနားလျာကိုယ်စိတ်ကိုယ်မျက်စိလေးကိုယ်မှာလဲနှစ်သက်သဘောကြားအဲ့ပုံမှာ နေတဲ့သဘောကြာနေတဏှာဖြစ်တာပဲနားပေါ်မှာလည်းနေတဲ့သဘောကြာနေတဏှာဖြစ်တာနှာခေါင်းပေါ်မှာနေတဲ့သဘောကြာနေတဏှာဖြစ်တာပဲကိုရှာလေးကိုကိုလေးကိုကိုကိုသဘောကြာတယ်ကိုစိတ်လေးကိုသဘောကြာနေတယ်အဲ့လိုသဘောကြာနေတော့သဘောကြာတယ်ဆိုငါမျက်စိလေးကလှလိုက်တာငါနှာခေါင်းလေးကလှလိုက်တာငါနားလေးကလည်းအစာရည်ကတာယာနှစ်သက်နှစ်သက်နေတော့ပါပြီလေဟောဒီမျက်စိလေး ဒီနားလေးရတာချမ်းသာတယ်အနှစ်သာရရှိတယ်ယောဂကင်းတယ်အဲ့လိုထင်တော့ထင်တော့ပုံပုံပုံပုံပြီးတော့တဏှာရီဖြစ်စေတော့တဏှာရီဖြစ်စေတော့ဘာဖြစ်လဲတဏှာဖြစ်တော့ခန္ဓာ၅ပါးဖြစ်တယ်ခန္ဓာ၅ပါးဖြစ်တဲ့အခါကျဘာဖြစ်လဲဆင်းရဲတွေဆက်တိုက်ဆက်တိုက်ဘုန်းကြီးတို့တွေဖြစ်ရတယ်ဟွန်းအဲ့တော့ဆင်းရဲတဲ့ပုဂ္ဂိုလ်ဆင်းအဲ့ဒီကိုဆင်းရဲတွေဆက်တိုက်ပြတော့နောက်တော့ဘဝတွေလည်းထပ်ထပ်ထပ်ထပ်ပြပြီးဆင်းရမယ်ဒါပြောတာပေါ့ဗျာခုနဇယောကကပြတာကိုကြီး အဲ့တော့ပြောချင်တကယ်လို့အဲ့ဒီခန္ဓာ၅ပါးဆိုတဲ့တရားတွေပေါ်မှာမြင်သုံးဖို့မျက်စိနားလျာကိုယ်စိတ်ဆိုတဲ့ဒီတရားတွေပေါ်မှာတဏှာမဖြစ်အောင်ရှုတတ်မယ်ဆိုရင်တဏှာမဖြစ်တော့ဟောဒီမျက်စိနားလျာကိုယ်စိတ်အမှန်တိုင်းသိအောင်ရှုတာပါအမှန်တိုင်းသိအောင်ရှုနေနော်ဒီပေါ်မှာ ตายရတဲ့တဏှာမဖြစ်ဘူးဗျာตายရတဲ့တဏှာမဖြစ်ခန္ဓာမဖြစ်ဘူးပေါ့ခန္ဓာမဖြစ်ရင်တော့ဒီခန္ဓာကိုယ်နဲ့ပတ်သက်ဆင်းရဲဒုက္ခမဖြစ်ဘူးပေါ့ဗျာအဲ့ဒါကိုပြောရင်ဟောခြင်းတော့မနေ့ကဘုန်းကြီးတို့ဒီမှာဝိဇ္ဇာသင်္ခါဝိဇ္ဇာနဲ့သင်္ခါကြောင့်မသိတော့လိုခြင်းလိုခြင်းတော့ပြုလို့ပြုလို့တော့ဆွဲလန်းဆွဲလန်းတော့ရရှိဆိုဒီဝိဇ္ဇာသင်္ခါရကြောင့်ဒီဘဝတစ်ခုရလာ ဒါပြစ္ဆုတ်ပံဘဝတစ်ခုရတာဒီဘဝတစ်ခုအဲ့ဒီဘဝဟာပရိသန်နေတည်တဲ့ခြေအနေမိုးရသေးဆုံးသည့်တိုင်အောင်မို့လေဒါတွေကဘုန်းကြီးတို့တွေတွေ့ကြုံခံစားရဝိညာဉ်နာယောတာလိုင်းနာပတ္တဝေဒနာဒါကိုချုပ်လိုက်ခန္ဓာ၅ပါးပေါ့ဗျာဒီခန္ဓာ၅ပါးဒီခန္ဓာ၅ပါးရလာတဲ့ကမွေးလာတဲ့ချိန်ပေါ့နော်ဝိပဿနာရှုတဲ့ကကြနှမျိုးရှိတော့ဇံရတဲ့ပုဂ္ဂိုလ်ရှုခွင့်ရှုခွင့်တစ်မျိုးဇံမရတဲ့ပုဂ္ဂိုလ်ရှုခွင့်ရှုခွင့်တစ်မျိုးပေါ့ဇံရတဲ့ဆရာတော်များတော့သူတို့ကတော့ ဒီအတိတ်ကြောင့်နေရောပြစ္ဆုတ်ပန်ကြိုးရောပြစ္ဆုတ်ပန်ကြောင့်နော်ဒါတွေကိုအကုန်သူကလိုက်ရှုခိုင်းတယ်။ဇံမရတဲ့ပုဂ္ဂိုလ်ကတော့ဇံသမารီမှမရပဲနဲ့အဲတော့ဘယ်လိုမှရှုလို့မရဘူး။မရတော့ဘယ်လိုရှုရမလဲဆိုလက်ရှိပြစ္ဆုတ်ပန်မှာတွေ့ကြုံတာပဲဒါပဲရှုလို့ရတယ်။ဒီခန္ဓာ၅ပါးပေါ့နော်ပြစ္ဆုတ်ပန်ကြိုးတရားတွေဒါတွေပဲ။နော်အဲ့ဒါတွေကဘာကြီးလဲဆိုတော့ မမွေးခင်ဟာတွေလည်းဘုန်းကြီးတို့ရှုလို့မရဘူးမမြင်နိုင်တဲ့အတွက်နော်ဒီကနေပြီးတော့ဘဝတစ်ခုကတည်ခဲ့မယ်တည်ခဲ့ပြီးဒီဘက်ဘဝရောက်လာမယ်ပရိသန်နေနေမယ်ပရိသန်နေနဲ့အတူဘာတွေဖြစ်လာလဲပရိသန်နေစေပြီးစေတသိက်တွေပါလာမယ်ရုပ်တွေပါလာမယ်အဲ့ရနေဖြည်းဖြည်းနဲ့ကလလာရေကြီးကလလာရေရနေပြီးတော့ဖြည်းဖြည်းနဲ့ဟုတ်လားဖြည်းဖြည်းနဲ့ကြီးထွားလာတော့ပေါ့ဗျာနောက်ဆုံးတော့ခဘခဘငါရာတို့ဖြစ်လာမယ်ပြီးတဲ့အခါကျမျက်စိ နာနှာခေါင်းရှားဒါလေးတွေဖြစ်လာပြီးအာယနာတွေပြည့်စုံလာတော့မွေးဖွားလာမွေးဖွားလာတဲ့ချိန်ကနေစပြီးဘုန်းကြီးတို့ကအာယုန်တွေမြင်ပြီးမြင်တဲ့ခါကျသိစိတ်တွေဖြစ်ပြီးသိစိတ်တွေဖြစ်တော့တွေးထိမှုတွေခံစားမှုတွေဖြစ်ပြီးအဲ့ဒီချိန်ကာလမျိုးဆိုရင်တော့ဒီမှာ သာလာယနာဖတ်တာဝေဒနာပေါ့နော်ဒီဒီဟာတွေနဲ့ပတ်သက်ပြီးဘုန်းကြီးတို့တရားရှုလို့ရတယ်တမ္မဒနာတုတ်ကဒီနဲ့ဒီပိုင်းလေးပေါ့ဇံမရတဲ့ပုံကိုရည်ရွယ်ပြောပါတယ် ဇံမရတဲ့ပုံကောကျွန်တော်အဲ့ဒါတွေရှုရမယ်လို့ဒါမှတ်ထားဖို့ပါအဲ့တော့ဇံမရတဲ့ပုံကောများကိုရှုဖို့အတွက်ဘာလို့လဲဆိုခွင့်တို့ကျုပ်ဆရာတော်မူလနဲ့ပြတွေးသစ္စာမှာအလွာလေးတာဟို300နဲ့အစ300မြအင်္ဂါ12ဝါကာလ30 20ချင်းဟာအရှိဖြာဝဲခွင့်တို့ပထမမူလနဲ့ပြဆိုပြီးတော့ဟိုဇာနဲ့ပနာပေါ့နော်တွေးသစ္စာဒါသမုဒယသစ္စာနဲ့ဒုက္ခသစ္စာပေါ့ တဏှာကသမုဒယသစ္စာဝိဇ္ဇာကဒုက္ခသစ္စာဒီလိုလည်းပြောလို့ရအလွာလေးခုနော်အတိတ်ကြောင်းတလွာပစ္စုပန်ကြိုးတလွာပစ္စုပန်ကြောင်းတလွာအနာကကြိုးတလွာဒီလိုအလွာလေးခုကို300ကိလေသာကိုကာမဝဝိပါဝကိုဒီလိုမှတ်ထားတာအဲအဲ့ဒီမှာကြည့်လိုက်ပါတော့ကိလေသာဝဆိုတာကခဏခဏပြောခဲ့ပြီဝိဇာတဏှာဥပါဒကိလေသာဝပေါ့ကမ္မဝဆိုပြုလုပ်တာလေကံနေပေါ့ဗျာ င်္ခါရတို့ကာမဝါဒကံတွေပဲပြုလုပ်တဲ့ကံတွေမနေ့ကပြောခဲ့ပြီကာမသင်္ခါရနဲ့ကံအကုသိုလ်ပဲလုပ်လို့အကုသိုလ်ပဲလုပ်လို့ပရမလုပ်တဲ့အချိန်ရှေးရှေးရှေးကလုပ်နေတဲ့စိတ်စေတနာတွေပေါ့ကုသိုလ်လုပ်မယ်အကုသိုလ်လုပ်မယ်လူမဲ့တမ်းမယ်မလူမီရှေးဟိုမှာရှာတာပြုတာတွေဒီစိတ်စေနာတွေလူထမြောက်သွားတဲ့အချိန်လူပြီးပြီဆိုရင်ဒါကာမပေါ့မလူခင်ရှေးဖို့မှာဖြစ်တဲ့စေတနာသင်္ခါရပေါ့ အဲတော့ဒီကိလေသာကိုကြောင့်ကာမဝတ္တဖြစ်တယ်မသိတော့လိုချင်လိုချင်တော့ဆွဲလာပေါ့နော်အဲဒါကြောင့်ကိလေသာတွေကောင်းအဲတော့ဒါတွေကိုပြုလုပ်တာကုသိုလ်ပဲလုပ်မယ်အကုသိုလ်ပဲကြိုက်တာလို့ဒီကံနဲ့သင်္ခါရကြောင့်ကံသင်္ခါရနဲ့ကံမဘဝထိနှစ်ခုလုံးတယ်အဲဒီခါကျဘာဖြစ်လာလဲကံတွေလှုပ်လိုက်တော့ဒီဘဝတွေကဘောဟောင်းကသေသေပြီးတော့ဘဝတွေရောက်ပြန်ရောက်ပြန်တော့ဝိညာဉ်နာယောတာလိုင်းနာဖတ်တာဝေဒနာဒါတွေက ဖြစ်ပြန်ရောပရိသဏီခိုက်တောင်ပရိသဏီဝိညာဉ်စိတ်ပရိသဏီဝိညာဉ်စိတ်ဆိုဘာမှကြောင့်ဥပတိပဲပြီးတော့ကကြောင့်ဘဝင်စိတ်တွေဖြစ်တာအမိဝမ်းထဲမှာဘဝင်စိတ်တွေဖြစ်အဲ့လိုမျိုးဖြစ်နေတာနောက်ဖြည်းဖြည်းဖြည်းဖြည်းနဲ့မွေးလာတယ်မွေးလာပြီးတော့ပြင်မဲ့ရောက်လာရောက်လာခန္ဓာကိုယ်ကြီးလာဒါကြောင့်မို့ဝိပါကဝဆိုတဲ့နေရာမှာ အကျိုးတရားတွေနေနဲ့ခန္ဓာ၅ပါး ဟိုလည်းပြောတယ်ဇာတိစရမရဏဟိုလည်းဥပပတ္တိဘဝကိုလည်းပြောတယ်ဇာတိဆိုတော့ခုနပဋိသန္ဓေနေတာနဲ့တူတူပဲတော့ဝိညာဉ်နဲ့တူတူပဲအဲ့ဒီဒီဇာတိလေးရလာရင်ဇာတိနဲ့အတူဒီနာယုတ်တို့သာလာနာသတ္တဝိနာဒါတွေကတခါတည်းပါလာဒီမွေးလာရင်နောက်ထပ်ပါလာမလဲဆိုစရမရဏလာတာပေါ့နော်ဇာတိဆိုဒီမွေးလာတဲ့ချိန်ဥပပတ္တိဘဝပေါ့နော်အဲ့ဒီဟာတွေကိုသူကဝိပါကဝကို ရေတွက်တဲ့အခါကျဝိညာဉ်နာယုတ်တလိုင်းနာပတ္တဝိနာ၅ပါးဇာတိရေ6ပါးစရမဏနာ9ပါးဥပတိဘောအဆို10ပါးဒါကိုဝိပါကဟုတ်လို့ခေါ်တယ်ဒါတွေသိထားမယ်မူလနှစ်ဖြာတစ်ခုထွေးသစ္စာတစ်ခုအလွှာလေးဓာတ်ကတစ်ခုဝတ်300ရာကတစ်ခုအဆက်3ပါးပေါ့ဆက်3ပါးဆိုတော့ဘုန်းကြီးတို့ဒီမှာအတိတ်အကြောင်းနဲ့ပြစ္ဆုတ်ပံအကျိုးတစ်ဆက်ဒီမှာဗာနဲ့ဗာဆက်လဲဆိုသင်္ခါရပစ္စဝိညာဏဒါတစ်ဆက်ပေါ့ နော်ပစ္စုပန်အကျိုးနဲ့ပစ္စုပန်အကြောင်းတစ်ဆက်ဒီမှာကြပါလေဝိညာဉ်ပစ္စတဏပေါ့ဒါတစ်ဆက်နော်ပစ္စုပန်အကြောင်းနဲ့နာကအကျိုးတစ်ဆက်ပဲအဲကြတော့ဘာလဲဘောဟပစ္စယဇာတိဒါဒီအဆက်သုံးပါပေါ့ဒါတွေကတော့ဒီမပြတ်လေးလာနေမှာပါမပြတ်လေးလာဘူးမရှိတော့မမှတ်မိပါမပြတ်လေးလာတော့အဆက်သုံးညအင်္ဂါ12ဝါအင်္ဂါ12ရဆိုပါလေဆို ဓမ္မကွက်မှာကြည်လာဝိဇ္ဇာသင်္ခါရဒါတော့ပါဠိတော်ရရင်လည်းပြီးတာဝိဇ္ဇာပိဇာသင်္ခါရဝိဇ္ဇာဝိဇ္ဇာယုသင်္ခါရသင်္ခါရဝိဇ္ဇာပိဇာသင်္ခါရသင်္ခါရပိဇာဝိညာဏဝိညာဏပိဇာနာမရူပနာမရူပတလာရင်လားတလာရင်လားပိဇာဖတ်တော့ဖတ်တာပိဇာဝေဒနာဗြဟ္မအတိတ်ကြောင်းထဲမှာမူရင်းအထိကအကြောင်းအဝိဇ္ဇာနဲ့သင်္ခါရယူပစ္စုပန်အကျိုးကြတော့ဒီ၅ပါးလုံးကိုယူရတယ်ဝိညာဉ်ဉာဏ်ယုတ်တလာရင်လားဖတ်တာဝေဒနာဒါ9ပါးရှိသွားပြီ။ အဲ့ဒီကနေပြီးတော့ဝိညာပိစ္ဆဒနာဒနာပိစ္ဆဥပါနာဥပါနာပိစ္ဆဘောဒီကြသုံးခုပဲနော်ဒနာဥပါနာကာမဘောပြီးတဲ့ခါကျတော့ခုနကခုနခုတရားသုံး10ခုပေါ့10ခုဒီမှာဇာတိဘောဟပိစ္ဆဇာတိဇာတိပိစ္ဆသရမရဏဒါ12ခုပဲဇာတိယတခုသရမရဏတခုဒါအင်္ဂါ12ရခေါ်တယ်အဲ့ဒီအင်္ဂါ12ရ အင်္ဂါ7ရက်ကာလ30ချုပ်လိုက်ရင်တော့ကာလ3မျိုးပဲရှိတော့ပစ္စုအတိတ်ရဲ့ပစ္စုပန်ရဲ့နာဂရဲ့ပစ္စုပန်မှာတော့ဒီမှာတော့အကျိုးအကြောင်းတစ်ခုခွဲတော့ပစ္စုပန်အတိတ်နာဂဒီလိုပဲကာလ3ခုရှိတယ်ချင်း120ချင်း120ကျတော့အတိတ်ကြောင်းကမူရင်းအကြောင်းပဲဘုရားဟောပြတယ်ဝိဇာပိဇာသင်္ကာရဝိဇာဖြစ်ရင်တဏှာနဲ့ဝါဒံဖြစ်တယ် ။ဘာဖြစ်လို့မသိတော့လိုချင်လိုချင်တော့ဆွဲလန်းတယ်။အဲ့တော့ဝိဇ္ဇာဖြစ်တဏှာဥပါဒဖြစ်တယ်။အဲ့ဒါအသေးမှတ်ထားလိုက်။သင်္ခါရဖြစ်ရင်ကမ္မဘဝဖြစ်တယ်။အဲ့ဒါသင်္ခါရအရှိပိုင်းမှာပြုလုပ်တဲ့စေတနာကိုခေါ်တယ်။ကမ္မဘဝနောက်ဆုံးအပိုင်းမှာပြုလုပ်တဲ့စေတနာကိုခေါ်တယ်။ဇောအနေနဲ့ပြောရင်ရှေဇော6ချက်ကသင်္ခါရနောက်ဆုံးဇောကကမ္မဘဝဒီလိုကွာ။ဒါတော့သင်္ခါရဖြစ်နေရင်ကံဖြစ်တယ်ဒီလိုမှတ်ထား။ဝိဇ္ဇာဖြစ်ရင်တဏှာဥပါဒဖြစ်တယ် သင်္ခါရဖြစ်ရင်ကာမဘဝဖြစ်တယ်ဒါကြောင့်မို့ဒီအတိတ်အကြောင်းယူတဲ့ခါကျရင်ဝိဇာသင်္ခါရတဏှာဝါဒကာမဘဝဒါမျိုးတန်ပြောသွားဒါကြောင့်ဆုံးလုံးဆရာတော်ကြီးတို့ကြဒီဟာလေးကိုတန်ပြောသွားမသိတော့လိုချင်လိုချင်တော့ပြုလို့မသိတော့ဟုတ်လားဝိဇာမသိတာမသိတော့တဏှာလိုချင်တယ်ဘာဖြစ်လို့လိုချင်လဲအိုမန်းတေမမသိလို့မသိတော့လိုချင်လိုချင်တော့ဗာလဲဆွဲလာနေဥပါဒါ အဲအဲဒီတော့ဆွဲလန်းတော့ဘာလို့ပြုတ်လောက်တာပြုတ်လောက်တော့ဟုတ်လားသင်္ခါရတွေကံနေပြုတ်လောက်ပြုတ်လောက်တော့ဟောဘဝတွေရလာဝိညာဉ်နာယုတ်တလာနာပတ္တာဒါတွေရလာရင်နောက်ကစရာမရဏတွေတောကပရိဒီဝါတွေခံရပြီးတော့ဆုံးလုံးစင်လာအဲ့ဒါမိတ်တော့ဒီတော့အတိတ်အကြောင်း၅ပါးမှာဝိဇာသင်္ခါရတဏှာဥပါဒကာမဝါ၅မျိုးမှတ်ထားပါအတိတ်ကြောင်းဒါအချိန်အတိတ်ချင်းရ၅ပါးခေါ်တယ် နောက်ပြီးတော့ပစ္စုပန်အကျိုးခြင်းဟာဒါတော့ဒီထဲရှိတဲ့အတိုင်းမှာဝိညာဉ်နာယောတလိုင်းနာဖတ်တာဝေဒနာပြီးတော့ခါကျတော့ဘုန်းကြီးတို့ပစ္စုပန်အကြောင်းချင်းဟာ၅ပါးဒါလည်းခုနလိုပြန်ယူရမှာနော်ဒီမှာရှိတာတော့တဏှာဥပါဒကာမဘဝပဲဒါပဲပါတယ်တဏှာနဲ့ဥပါဒဖြစ်ပြီးဆိုမှတော့ဝိဇ္ဇာပါတာပဲမသိလို့ဒီတဏှာဥပါဒဖြစ်တာ သိရင်ဒီတဏှာဥပါဒမဖြစ်ဘူးတဏှာဥပါဒဖြစ်လာနောက်ကဘဝလာပြီကာမဘဝလာပြီကာမဘဝဖြစ်ရင်သင်္ခါရဖြစ်တယ်နော်ဘာဖြစ်ပြုလုပ်တာကုသိုလ်ကံလည်းပြုလို့အကုသိုလ်ကံလည်းပြုလို့အစာပိုင်းမှာပြုလုပ်မှုစေနာတဲ့သင်္ခါရအဆုံးသတ်ပြုလုပ်မှုပိုင်းကြတော့ကာမဘဝနော်ဒီလိုနှစ်ခုအတွင်းပြောဒီလိုလောလောကူကူမှတ်ချင်တော့ဘုန်းကြီးတို့လောလောကူမှတ်ချင်တော့ဒီ အကြောင်းအကြောင်းကြီးကပ်မှလည်းအတိတ်ကြောင်း၅ပါးနဲ့ပြစ္ဆုတ်ပံအကြောင်း၅ပါးအတူတူပဲနော်အတိတ်ကြောင်း၅ပါးလည်းဝိဇ္ဇာသင်္ခါရတဏှာဥပါဒကာမဘဝဒီပြစ္ဆုတ်ပံအကြောင်းကလည်းဒီမှာလည်းအတူတူပဲဝိဇ္ဇာသင်္ခါရတဏှာဥပါဒကာမဒီနှစ်ခုကပုံစံတူတယ်နောက်အကျိုးအကျိုးချင်းကြည့်လိုက်ဒီလိုမှတာပိုးလွယ်နော်ပြစ္ဆုတ်ပံအကျိုးပြစ္ဆုတ်ပံဝိညာဏယုတ်သားလိုက်တာဖတ်တော်ဝေဒနာအနာကအကျိုးဒါပဲဝိညာဏယုတ်သားလိုက်တာဖတ်တော်ဝေဒနာ ဘာဖြစ်လို့လဲဆိုတော့ဒီအဝိဇ္ဇာသင်္ခါရအကြောင်းခံနေထူထောင်ခဲ့တဲ့ပြုလုပ်ခဲ့တဲ့အတွက်ဝိညာဉ်နာယုတ်တာလာနာဖတ်တာဝိနာဆိုခန္ဓာ၅ပါးရဒီမှလည်းမထူပိစုပန်အကြောင်းကဝိဇ္ဇာတဏှာဥပါဒကာမဘဝဆိုဒီဟာတွေပြုလုပ်တဲ့အတွက်အနာဂတ်ဘဝမှာဘုန်းကြီးဘဝတွေထပ်ဖြစ်ရအဲ့ဒါကြောင့်ဝိညာဉ်နာယုတ်တာလာနာဖတ်တာဝိနာနှစ်ခုပဲကြက်ရှာရှိတယ်နော်အများကြီးကြက်ရှာမရှိဘူးအတိတ်အကြောင်းကို အတိတ်အကြောင်းနဲ့ပစ္စုပန်အကြောင်းဒီလိုလေးပေါင်းချက်အဝိဇ္ဇာသင်္ခါရတဏှာဥပါဒံကာမောအတူတူပဲဒီမှာလည်းပစ္စုပန်အကြောင်းကလည်းအဝိဇ္ဇာတဏှာဥပါဒံဒါပြောသူအစီအစဉ်မကြတာကြတာအစီအစဉ်ရတော့ခုနတည်းဖြစ်အောင်ဝိဇ္ဇာဝိဇ္ဇာပြီးတော့တဏှာဥပါဒံပြီးတော့သင်္ခါရကာမဘောကအဲ့ဒါမှအစီအစဉ်ကြဖြစ်စဉ်ဟာအဲ့တိုင်းဒီဟာတော့အတူတူပဲဒီအကျိုးနှစ်ခုဟာတော့ပစ္စုပန်အကျိုးမှာဝိညာဉ်နာယောတလိုင်းနာဖတ်တာဝိညာဒါခန္ဓာ၅ပါးပဲဟောဒီမှာအနာကအကျိုးကိုကြည်လား ဝိညာဉ်နာယုတ်တာလိုင်းနာဘာသာဝိညာဉ်အတူတူပဲခန္ဓာ၅ပါးပဲဒီလိုမှလိုက်ဒါဟာအချင်းရာ20ပဲပေါ့ဗျာအချင်းရာ20ဒီအလုံးကိုပေါင်းလိုက်ခုနကပိဿသမုပ္ပါတရားတွေကိုမူလ2ပါးတို့သစ္စာ2ပါးတို့အလွာ4ပါးဟို3ပါးအစ3ခုအင်္ဂါ12ပါးကာလ3ပါးနော်အောက်မှာလဲဆရာကြီးဆောင်းဖို့ရေးတာချင်းရာ20ဆို10မျိုးရှိတယ် အဲ့ဒီရှင်မျိုးထဲမှာဇံမရတဲ့ပုဂ္ဂိုလ်ရှုနီဇံရတဲ့ပုဂ္ဂိုလ်ရှုနီဇံမရရင်တော့ဒီပစ္စုပန်အကျိုးတရားပဲရှုလို့ရတယ်ဒါလေးမှတ်ထားအောင်ပါပစ္စုပန်အကျိုးတရားရှုတဲ့ပိုင်းမှာလေဘုရားကဒီဝေဒနာတကူတည်းရှုရမှာဒါလည်းရှုလို့ရတယ်နော်ဘုန်းကြီးမရှုလို့ရှုလို့မရဘူးပြောတာမဟုတ်ဒီဝေဒနာရင်ဘာဖြစ်လဲဖတ်တာဖတ်တာရင်ဘာဖြစ်တလာရင်လားဒါတွေဖြစ်တယ်ဒီဟာတွေကိုစရှုလို့ရတယ်နော်မွေးလာနေပြန်တယ် ုန်းကြီးတို့ဒီပဋိသန္ဓေစိတ်ရဥပခိုက်တာမယ်ပဋိသန္ဓေအခါလို့ခေါ်တယ်တော်တော်များများပဋိသန္ဓေခါနဲ့ပုရိခါမကွဲဘူးပဋိသန္ဓေစိတ်ဆိုတာဥပထီပင်သုံးမျိုးရှိတယ်ဥပခိုက်တာလေးပဲပဋိသန္ဓေခါပဲပဋိသန္ဓေစိတ်ရထီကာလနဲ့ဒီမိဝမ်းလေးမှာရှိနေတဲ့ကာလတစ်လျှောက်လုံးပြီးတော့မွေးလာတဲ့ကာလမျိုးမသိမချင်းတာပုရိခါလို့ခေါ်တယ်ပြီးတော့ဘုန်းကြီးတို့မိဝမ်းထဲမှာရှိတဲ့အခိုက်အတန့်မှာလည်းရှုဖို့မလွယ်ဘူး ဇာမရတဲ့ပုဂ္ဂိုလ်များနော်မွေးလာပြီးမှမွေးလာတော့မှဟိုအပညာရှိတဲ့ရွယ်မှာပဲရှုလို့လွယ်မှာဇာမရတဲ့ပုဂ္ဂိုလ်ကနော်ဇာရင်အသိဉာဏ်ရှိတဲ့ရွယ်ရောက်ပြီဆိုခုသားလာရင်ကဆိုမျက်စိနားလေးကကိုယ်စိတ်ပေါ့ဗျာခန္ဓာကိုယ်မှာမျက်စိနားလေးကကိုယ်စိတ်ရှိတာဒီမျက်စိနားလေးကကိုယ်စိတ်ရှိပြီဆိုဘာလာမလဲအာယုန်နေမြင်ရမယ်အာယုန်6ပါးအစင်း အတန်အနတ်အရသာတွေ့တိကြံတွေ့စက်ဒီအောင်၆ပါးဒီကြောင့်တွေ့မှာပဲဘာဖြစ်လို့ကိုကိုခန္ဓာကမျက်စိနားလျာကိုစိတ်ဆိုဣဇတိကရဏရှိနေတာဟုတ်ရှိနေတော့အာယု6ပါးခေါ်တယ်ဘေးရဘေးဘေဟိတာယနာတွေ့ကိုတွေ့တယ်အဲကြတော့ဒီအာယနာ6ပါးမှာလည်းဘုရားက ရှုနိုင်တယ်လို့ဟောထားတယ်ဒီသမသနာတုတ်သမသနာတုတ်ဆိုဒီနေ့ထပ်ပြီးမနေ့ကလည်းပြောခဲ့ပါတယ်ဒုက္ခတုတ်ဆိုအဲ့ဒီတုတ်မှာလည်းပါပါတယ်နော် ဒါဒီဘုန်းကြီးတို့နိရဏဝကတန်ယုတ်ဒုက္ခတော့စက္ခုံစာပရိစ္ဆာရူပိစာဥပိစတိစက္ခုဝိညာဏအဲ့ဒါဘာပြောလဲအာရဏ6ပါးပထမခန္ဓာကိုယ်မှာမျက်စိနားလျာကိုယ်စိတ်အစ္စတိကိုင်နာ6ပါးရှိတယ်ပထမအဲ့လိုမှတ်ထားမယ်နော်ရှုနည်းလေးအရေးကြီးပြီးတဲ့ခါကျတော့ဘာရှိလဲဆိုတော့အာယုံ6ပါးဒီမျက်စိနားလျာကိုယ်စိတ်ဆိုတဲ့ဒါအစ္စတိကိုင်နာဘုန်းကြီးတို့ခန္ဓာကိုယ်မှာရှိနေတယ်တီးနေတယ်ဒါအစ္စတိကိုင်နာ အာယုံ6ပါးကြာပြင်မဲ့မှာရှိနေတယ်အဲကြောင့်ဗဟိတာယနာခေါ်တယ်ဒီနှစ်ခုပေါင်းစုံလိုက်တယ်လေပေါင်းစုံလိုက်တဲ့အခါဝိညာဉ်ဖြစ်တယ်ဒါကြောင့်ဒီမဟုတ်ဆရာတော်ကြီးတို့ကြာဗာမိတ်လဲဆိုကိုယ်ခန္ဓာကိုယ်မှာရှိတဲ့အာနာ6ပါးကိုအခန္ဓာလို့သုံးတယ်အာယုံ6ပါးကိုတော့လာပြီးတိုက်တဲ့အတွက်တိုက်တာတော့မဟုတ်ပါဗျာပေါင်းစုံတာပေါ့ဒါကြောင့်သူကတော့အတိုက်တလို့တောင်းတယ်မျက်စိလာတိုက်တော့ဘယ်မြင်တော့မှာနော်အဲသူကအလောတော်နေရာလောက်မှာ ပေါင်းစုံတိုက်ဆိုင်မိတာကိုခေါ်တယ်။အဲဒီအာယနာအစ္စရိကာယနာနဲ့ဗေဒာယနာဘုန်းကြီးတို့သိနေကြတဲ့အတိုင်းဆိုဓာရ6ပါးပေါ့ဗျာခန္ဓာကိုယ်ရှိတဲ့ဓာရ6ပါးနဲ့အာယု6ပါးပေါင်းစုံတိုက်ဆိုင်မိတာပဲ။အစ္စရိကာယနာ6ပါးကိုဓာရ6ပါးလို့ခေါ်တယ်။အာယု6ပါးကိုဒီဗေဒာယနာလို့ခေါ်တယ်။ဗေဒာယနာ6ပါးအာယု6ပါးပဲ။ ဓာရ6ပါးနဲ့အာယုံ6ပါးပေါင်းစုံတိုက်ဆိုင်ပြီးမဲ့သုံးဖို့ဣဇတိကယနာနဲ့ဗေဒယနာပေါင်းစုံတိုက်ဆိုင်ပြီးလာတဲ့အခါကျတော့ဘာဖြစ်မလဲဝိညာဉ်6ပါးဖြစ်တယ်အဲ့ဒါအပွင့်တာ6ပါးအဲ့ဒါအကုန်ရှုလို့ရတယ်ဗျာအဲ့ဒါဒီမွေးလာတယ်နဲ့အတိတရားရှိတယ်ဒါတွေကဘုန်းကြီးတို့အကုန်ကျုံနေရတာပဲအဲ့ဒီပုံမှာရှုနိုင်တယ်ဟောဒီထဲမှာတော့အဲ့ဒါပြောမတော်ဘူးတကယ်တမ်းကျတော့အဲ့ဒါတကယ်လက်တွေ့ဘဝမှာအဲ့ဒါရှိနေတယ်ဒါတွေရှုအောင်ပြီးမှဒီဖတ်တာလည်းရှုလို့ရတယ် ခုနဒွါရ6ပါးအာယုံ6ပါးဒွါရနဲ့အာယုံပေါင်းပေါင်းစုံတိုက်ဆိုင်ဝိညာဉ်6ပါးပြည့်တယ်အဲ့ဒီ၃မျိုးပေါင်းစုံတဲ့အချိန်မှာဖတ်တာဖြစ်တယ်ဆိုပြီးတော့ပြောတာတခုပဲဒီမှာဘုရားကပြောသွားတာလေဒုက္ခတုံးမှာဘာပြောသွားလဲဆိုဒုက္ခဖြစ်ခြင်းအကြောင်းကဘာလဲဒုက္ခတသမှုရောဒုက္ခဖြစ်တာဘာတွေလဲဒုက္ခဖြစ်ခြင်းအကြောင်းကဘာတွေလဲဆိုစက္ခုံစာပြိစ္ဆာရူပိစ္ဆာပြိစ္ဆာ ရူပေစာဥပ္ပစီတိသကုညာဏသူကတော့မြင်သိစိတ်စပြောမယ်နော်မြင်သိစိတ်ဖြစ်ဖို့ဆိုဘာလို့လဲကိုမျက်စိကြည့်ရှိရမျက်စိကြည့်ရုံရှိရရှိရအစင်းယူပါဦးကြဒီနှစ်ခုပေါင်းစုံတိုက်ဆိုင်လာမယ်အခါကျဝင်မြင်သိစိတ်ဖြစ်တယ်ဒါဒုက္ခဖြစ်ခြင်းကြောင့်နေပဲအဲ့ဒီပုံမှာကွာတဏှာပြင်ဒုက္ခဖြစ်တာပြီးမှဗာဆက်ပြောလဲဆိုတိဏ္ဏသင်္ကတိဖတ်တော့ မျက်စိအကြည်ယုံလေးရဲ့အစင်းယူပါယုံလေးရဲ့ပေါင်းစုံတိုက်စားမြင်သိစိတ်ဖြစ်တယ်အဲ့ဒီသုံးမျိုးဖြစ်တဲ့အချိန်ဟာစေတသိက်အတွေ့အထိဖတ်တာဖြစ်တယ်ဒါကိုပြောတယ်ပေါ့ဗျာဒီစေတသိက်အတွေ့အထိဖတ်တာဒါလေးဖြစ်တာပြောအဲ့ဒီဖတ်တာကိုခွန်ကြီးတို့ကခုနကဒီမြင်သိစိတ်မှဒီစက္ခုပတာရယုတ်လေးမျက်စိအကြည့်ယုတ်လေးမှာလည်းခွန်ကြီးတို့ဝိပဿနာရှုလို့ရမယ်အဲ့တော့ ယူပါယုံလေးမှလည်းဝိပဿနာရှုလို့ရတယ်မြင်သိစိတ်မှလည်းရှုလို့ရတယ်နော်အဲ့ဒီကလွတ်သွားပြီတခါအဲ့ဒီသုံးမျိုးပေါင်းစုံရောက်ဖြစ်ပေါ်လာတဲ့ဒီဖတ်တာစေတသိက်လေးမှလည်းဝိပဿနာရှုလို့ရတယ်ဘာရှုရမလဲဆိုနေသဒုက္ခအနတ္တပေါ့ဗျာအ ਨੇ ဆုံးတော့ဖြစ်ပြက်မြင်အောင်ရှုအနေဆမြင်အောင်ရှုပေါ့ပေါ်ပြီးပြောက်မြင်အောင်ရှုရတယ်အဲ့ဒီဖတ်တာမှမရှုနိုင်ဘူးဆိုဒီဖတ်တာလေးကဘာဖြစ်လာလဲဖတ်တာပစ္စယဝေဒနာဒုက္ခတော့မှလည်းအဲ့တိုင်းဟောသွားတယ် နော်ဒိဏံတေဂတိဖတ်တော်ပြီးတော့မှဖတ်တာပစ္စယဝေဒနာနော်ဒီဖတ်တာလေးကြောင့်ဖတ်တာလေးကကောင်းတဲ့အာယုံတွေးထိပေးလိုက်တဲ့ဒုက္ခဝေဒနာဖြစ်မယ်ဖတ်တာလေးကမကောင်းတဲ့အာယုံတွေးထိပေးမယ်ဒုက္ခဝေဒနာဖြစ်မယ်ဖတ်တာလေးကကောင်းတာလည်းမဟုတ်ဆိုတဲ့တာမဝေဒနာတာမဝတွေးထိပြင်ဝိခဝေဒနာဖြစ်ဒီဝေဒနာ၃ပါးပေါ်မှာလည်းရှုနိုင်တယ်ဒီမှာမှတ်ထားဖို့ရကဝေဒနာကိုတာမန်လောက်ရှုရမှာမဟုတ်ဘူးတော့ဒီဝေဒနာရဲ့ဝေဒနာ၃မျိုးရှိနေတယ် ဝေဒနာဖြစ်ပြက်ဆိုတာမျိုးနဲ့ပြောလို့မရဘူးဖြစ်ပြက်ရှုရမယ်ဒီလောက်လေးပြောရင်ဘာရှုရမှမသိဘူးဒီမှာဝေဒနာ၃မျိုးဖြစ်တော့ဒီကောင်းတဲ့အောင်တွေးထိပေးလိုက်တာဒုက္ခဝေဒနာဖြစ်တယ်မကောင်းတဲ့အောင်တွေးထိပြင်ဒုက္ခဝေဒနာဖြစ်တယ်အကောင်းဆုံးတာမှာဖတ်တာတရားတွေးထိပြင်ဝိကောင်ဒီမှာဘာဝေဒနာရှုမလဲဒါသိဖို့လိုတယ်ပေါ့ဗျာဘုန်းကြီးတို့စရှုမှတ်ခါစားဆိုရင်တမာရီအာမကောင်းတဲ့ဒုက္ခဝေဒနာတွေအများကြီးတွေ့တယ် အဲ့ဒီချိန်မှာဒုက္ခဝေဒနာရှုတတ်ဖို့ရည်ကြီးတယ်ဒုက္ခဝေဒနာရှုမှနောက်ကတဏှာမဖြစ်တာနော်ဒုက္ခဝေဒနာမရှုတိုင်းနဲ့တဏှာဖြစ်တယ်ဟောဒုက္ခဝေဒနာကြပါစေတဏှာတော့ဒုက္ခဝေဒနာတဏှာတော့ဓာတ်တပါမြားညောင်များရှုသလိုခံခက်တဲ့သဘောမလိုချင်တဲ့သဘောဆင်းရဲတဲ့သဘောမျိုးပြင်အောင်ရှုရတာပေါ့နော်ဒုက္ခဝေဒနာဒုက္ခဝေဒနာကြော်သွားရင်ဥရပြညာရှေ့ဘန်းလောက်ရောက်သွားဒုက္ခဝေဒနာ တွေ့လိမ့်မယ်အဲ့ဒီချိန်ကျရင် ဒုက္ခဝေဒနာဖြစ်ဒုက္ခဝေဒနာကြပါရှုမလဲဒုက္ခဝေဒနာဒုက္ခတော့တတ်တာပါဒုက္ခဝေဒနာ ကြတော့ဒုက္ခမြောင်ရှုရမယ်ဘုရားဟောတာအဲ့ဒါအသိဖို့ရေးကြည့်တယ်နော်များသောအားဖြင့်ဒီဝေဒနာရှုနည်းတွေကိုခါခါနာနာမသိကြတော့ဘုန်းကြီးတို့တွေလဲထွက်နေတယ်အဲ့တော့ဝေဒနာရှုနည်းမသိတော့တဏှာရောက်မှာပဲနော်ဆင်းရဲယူပါရောအာယုံပြုပြီးတော့ဖြစ်တဲ့ဝေဒနာမျိုးဆိုရင်တော့ဒုက္ခဝေဒနာဖြစ်ဒုက္ခဥပ္ပခာဖြစ်နောက်ကယူပတဏှာလာမှာပဲ ဆင်းရဲပေါင်းတဏှတဏှာဒါကြောင့်မြင်သိစိတ်ဖြစ်တဲ့နေရာမှာအာယုတခုမြင်တဲ့နေရာမှာပေါ့ကိုမျက်စိကိုလည်းရှုမှာအဆင်းယူပါအောင်လည်းရှုပါမြင်သိစိတ်ကိုလည်းရှုပါဒီမှာတွေအကုန်ရှုနိုင်တယ်နော်ဒီမျက်စိကိုမျက်စိနော်မြင်ရတဲ့အဆင်းကိုရမြင်သိစိတ်ရှုနိုင်တယ်အဲ့ဒီသုံးမျိုးပေါင်းဆိုရင်ရောက်ဖြစ်ပေါ်လာတဲ့နောက်ကဖတ်တာဒါကိုလည်းရှုနေဒါလည်းတော်တော်ဒါအတိ ဖះဟောထားပြီမဲ့တော်တော်သိခက်တာဒါစေတသိက်သဘောစေတသိက်သဘောတော်တော်သိရခက်တယ်အဲဒီကဘယ်ကြပုံသိလဲဒီဝေဒနာသိတယ်ဒီသုံးမျိုးဟာသိနိုင်တယ်ဘုန်းကြီးတို့တွေဒီသုံးမျိုးမှာလည်းရှုနိုင်တယ်နော်အနေဆာရှုနိုင်တယ်ဒုက္ခရှုနိုင်တယ်နတ္တရှုနိုင်တယ်ဘုရားကပြီးတော့ခါကျတော့တဏှာဒိဋ္ဌိမာနကောင်ရှုနိုင်တယ်ဒါပြောတယ်နော်ဒီမှာဖတ်တာနော်ဖတ်တာနေပြီးတော့ဝေဒနာလာမယ်ဝေဒနာ၃မျိုးဖြစ်နိုင်တယ်ဒီဝေဒနာ၃မျိုးရှုနိုင်တယ် ဒီတော့ခုနဒုက္ခသုံးပါကြတော့ဝေနာပစ္စတနာအဲတဏှာနဲ့နောက်ထပ်ဘုန်းကြီးတို့ကဒီမရှုမှတ်နိုင်ဘူးတဏှာဖြစ်သွားပြီးတော့ကလာပြီတဏှာပြစ္ဆောဥပါဒံဥပါဒံပြီးတော့ဘောကအာကံနေပြုလုပ်တဲ့ခါကျတော့ဇာတိစရာမရဏလာဒုက္ခဖြစ်တော့တာပေါ့ဗျာတဏှာမှမရှုနိုင်ဒီဝေဒနာနဲ့တဏှာမဖြစ်အောင်မရှုနိုင်ရင်တော့တဏှာနဲ့အစဉ်တိုင်းအကြောင်းရုပ်ကြောင်းရုပ်ကြောင်းရုပ်နဲ့ဆက်ဆက်ပြီးနောက်ဆုံးဘဝတစ်ခုရတာအဲဒီခါကျဒုက္ခတွေဖြစ်တာ ဒါဟုဒုက္ခဖြစ်ခြင်းအကြောင်းကဘာလဲဆိုတော့ခုနကအာယရဏဒီမှာတော့အာယနာ6ပါးပဲပြောသွားတယ်အာယနာ6ပါးရှိမှာအာဝင်6ပါးရှိမှာဝิญဉ်6ပါးရှိမယ်ပြီးတော့ဖတ်တာ6ပါးရှိမယ်ဖတ်တာကဆကုအကြောင်းပြုဖြစ်မယ်တော့နာအကြောင်းပြုဖြစ်မယ်ဒါကြောင့်ဖတ်တာ6ပါးဝေဒနာ6မျိုးဆိုမြတ်ဒီမှာဝေဒနာအများကြီးပဲဖြစ်မယ်ဟိုဝင်စကုအကြောင်းပြုပြီး3မျိုး နာအကြောင်းပြုပြီး၃မျိုးပေါ့နော်ဒါလို့တကယ်လို့တကယ်ဒါဝိညာဉ်မရှိမှနဲ့တဏှာတွေဖြစ်ပြန်ရောအဲ့ဒါမျိုးမှတ်ထားဒီတော့ပြောချင်တာကဘာလဲဆိုဘုန်းကြီးတို့တို့ဇံမရတဲ့ပုံကိုယ်တွေဖြစ်ချင်းကြောင့်မို့ဘာလို့ရမလဲခုနကဝတ်သုံးဝါနဲ့ကာလသုံးမြချင်းရနဲ့ဆယ်ဤရှိတဲ့အဲ့ကျမသိစရာဒီဒါကတော့ဘုန်းကြီးတို့ခုနကဘုဟုဆရာတော်ပြာကြီးပြောတဲ့နီးပေါ့နော်နောက်တစ်ခုကတော့ဘာလဲဆိုပစ္စုပန် ဒီအကျိုးတရား၅ပါးရှုဖို့ပဲမူလနှစ်ပြတွေးသစ္စာမှာအလွာလေးတာဝတ်၃ရနဲ့အဆက်၃ညအင်္ဂါအင်္ဂါ၁၂ဝကာလ၃ဆွဲ20ချင်းရဤရှိဖြာဝဲအင်္ဂါ၅ရံပစ္စုပန်တရားအကျိုးများကိုထင်ရှားမိမိရှုသည့်သူမှာဝေဒနာကြောင့်တဏှာဝမြင့်ဖြစ်မလာပဲစက်ပြတ်ဆဲသည်ဆင်းရဲခြုံငင်းလေသည်ဆိုဒီလိုပြောဆိုလိုတာတော့ ဒီဝိညာဏယုတ်တလိုင်းနာဘဒဝေနာဒီပစ္စုပန်ကြိုတရား၅ပါးကိုဘုန်းကြီးတို့ဇံမြာသေးတဲ့ပုံကောများဒီပစ္စုပန်ကြိုတရား၅ပါးရှုရမယ်လို့ဒီလိုလေးနားလည်သဘောပေါက်တာဟုတ်ဗျာအဲ့ဒါဆိုရင်ကိုဘာရှုရမယ်ဆိုတော့သဘောနားလည်မယ်ဝိညာဉ်ဆိုတာကဒီမွေးလာတဲ့ခိုက်တာမှဖြစ်တာเนาะဟိုမိဝမ်းလေးမှာကိုပြောတာမဟုတ်ဘူးဒီတလာယနာကြည်လဲအာယနာ6ပါးဘုန်းကြီးတို့ခန္ဓာကိုယ်မှာရှိတယ်เนาะပြီးတော့ဝိညာဉ်ဆိုတာ အာယုံနဲ့တိုက်ဆိုင်လာတဲ့အခါဘာဖြစ်ဒီဝိညာဉ်ချောင်းမြင်သိစေကြားသိစေအနံသိစေဒါဝိညာဉ်ပဲမြင်သိစေကြားသိစေအနံသိစေစားသိစေတွေ့ထိသိစေကြံတွေးစေဒီဝိညာဉ်လည်းရှုနိုင်တယ်ပြီးတော့ကနာယုတ်အဲ့ဒီဝိညာဉ်လည်းသူတခုတည်းဖြစ်တာမဟုတ်မြင်သိစိတ်လည်းသူတခုတည်းဖြစ်တာမဟုတ်သူနဲ့အတူစေတသိက်တွေပါလာတယ်ရုပ်တွေပါလာတယ်ဒါတွေကိုလည်းရှုနိုင်တယ်နာယုတ်ကအဲ့ဒါပဲနော်ဝိညာဉ်နဲ့အတူဖြစ်တာ အဲနိုင်စိတ်စေတသိက်ရုပ်တွေဒါရှုနိုင်တယ်နော်နာယဟိုမှာဝိညာဉ်နဲ့တူစကုဉ္ဉ္စိတ်ဆိုပါတော့ဖတ်တာဖတ်တာဝိညာဉ်တပ္ပစိတ်ဒါနာစိတ်ခုနှစ်ပါးဖြစ်မယ်သူနဲ့တူကမ္မသာရောစေတစာဥဒစာရောအစာရောဒီရုပ်တွေလည်းဖြစ်တယ်ဗျပစ္စုပန်ဘွားတာလာယနာဆိုပါလေအတွေးအာယနာ6ပါးဒါကိုရှုရမယ်တွေးအာယနာ6ပါးကိုရှုနိုင်တယ်လို့ပါလေ အပြင်အာရဏ6ပါးလည်းရှုနိုင်တယ်အပြင်အာရဏ6ပါးဆိုအာယုံ6ပါးပဲဝိညာဉ်6ပါးတော့ဒါပဲအတူတူပဲနော်ဒီအာယုံအတွင်းအာရဏပြင်အာရဏ2ပါးအတွင်းအာရဏ6ပါးပြင်အာရဏ2ပါးပေါင်းဆိုရင်ကြောင့်ဝိညာဉ်6ဝိညာဉ်6ပါးပြည့်တယ်ဒီ3မျိုးပေါင်းဆိုရင်ကြောင့်ဖတ်တာပြည့်ဒီမှလည်းရှုနိုင်တယ်နော်ဖတ်တာလည်း6မျိုးဩဝေဒနာကြအများကြီးဖြစ်သွားမယ်ဖတ်တာနဲ့တွေ့ထိပြီးတော့ဒီအာယုံတစ်ခုမှယူပါယူမှလည်းဝေဒနာ3မျိုး တတ္တာရီမှာတော့ဝေနာ၃မျိုးစာရီဓာရီဖြစ်ဓာရီပဲရှုရမှာပဲဓာရီရှုလိုက်ဒီဘက်ကမဖြစ်ဘူးပေါ့ဗျာဒီလိုပဲမှတ်ထားမယ်ဒီတော့ဘုန်းကြီးတို့ဒီပရိစ္ဆသမုပ္ပါတရားကိုတစ္ဆာ၄ပါးနဲ့ဘုန်းကြီးတို့ဟိုပြောသွားတာရှိတယ်ပေါ့ဗျာဒီတီကာတွေထက်ကရာတွေကနေအဲ့ဒါလေးနည်းနည်းသိထားဖို့လိုတာပေါ့နော်အဲ့ဒါလေးလည်းဘုန်းကြီးဒီဂျုံလုံးပြောပါဦးမယ်ဒါကြတော့ဘုန်းကြီးတို့ဝိတ္တုရိမက်တို့ ဝိသုရိမမာဒီကာတို့သူတို့ကအဲ့ရနေထုတ်ပြတာအင်္ဂါ12ရာရှိတယ်ပေါ့နော်အဲ့ဒီအင်္ဂါ12ရာကိုဘုန်းကြီးတို့သစ္စာနဲ့ကိုက်ပြီးပြောကြဒီနောက်ဆုံးကနေစာပြောမယ်ဇာတိပစ္စယသရမရဏနော်အိုခြင်းနော်အိုခြင်းတေခြင်းဘာကြောင့်ဖြစ်လဲမွေးလာလို့ဖြစ်တာအဲ့ဒီကနေစာသူကဒါကိုသစ္စာလေးပါခွဲပြအဲ့တော့သရမရဏဆိုတာတော့အိုရပြီတေရပြီဆိုဆင်းရဲတာပေါ့ဗျာဒါဒုက္ခသစ္စာပဲ ဒီဒုက္ခသစ္စာရဲ့အကြောင်းရှာရင်ဇာတိဘဝဖြစ်မှုပဲနော်ဒီတော့ဇာတိဇရာမရဏကဒုက္ခသစ္စာဇရာမရဏရဲ့ဖြစ်ခြင်းအကြောင်းကပါလေဇာတိဒါသမုဒိယသစ္စာပဲနော်သစ္စာလေးပါခွဲပြမယ်နော်ပြီးတဲ့အခါကျဒီဇာဇရာမရဏအကျိုးပဲဇာတိကအကြောင်းပဲဒီအကြောင်းကအကျိုးနှမျိုးလုံးချုပ်သွားတာမျိုးပြတ်သွားတာမျိုးလွတ်မြောက်သွားတာမျိုးនិရောဓသစ္စာခေါ်တယ် အဲ့တော့ဒီနှမျိုးလုံးလွတ်မြောက်အောင်ကျင့်တဲ့မဂ်ခင်၈ပါးလမ်းစဉ်ပေါ့လေနော်သုံးဖို့နိရောဓသစ္စာကိုသိတာသိအောင်အထောက်တာမဂ်ခင်၈ပါးဒါမဂ္ဂသစ္စာပဲနော်ဘုရင်အဲ့ဒါကိုပရိစ္ဆသမုပ္ပါတရားတွေကိုသစ္စာလေးပါးနဲ့လေ့လာရင်အဲ့ဒီလိုလေ့လာပါပဲနော်အာဒီပရမဒီနှစ်ခုအကျိုးအကြောင်းသိအောင်ရှုဖို့စရမရဏဘာကြောင့်ဖြစ်လဲလူတွေခုဘုန်းကြီးတို့အိုရမယ်သိရမယ်ဒါထောက်ကသစ္စာအိုပြီးသေး သေပြီဆိုတော့ဆင်းရဲတော့ဆင်းရဲတော့ဒုက္ခသေတယ်ဒါဘာကြောင့်ဖြစ်လဲမေးဘဝတွေဖြစ်ခဲ့လို့ပေါ့ဗျာနော်ဒီခန္ဓာကိုရခဲ့လို့ဇာတိအကြောင်းဒါကစရာမရဏကပါလေဒုက္ခသစ္စာဒါကဇာတိယသမုဒိယသစ္စာဒီဒါစရာမရဏကအကျိုးဇာတိယအကြောင်းဒီအကြောင်းကျိုးနှစ်ပါးချုပ်ငင်းအောင်ကျင့်ချုပ်ငင်းတဲ့နေရာလွတ်မြောက်တဲ့နေရာဟာနိရောဓသစ္စာပဲအဲ့ဒီနိရောဓကို သိအောင်ကျင့်ကြအထုတ်တဲ့အဟုမေဃသစ္စာနောက်ကနေပြန်သွားမယ်ဒါပိုးလွယ်ကဲပြီးရောဇာတိနဲ့ဘဝဒါသွားမယ်ဘဝပစ္စယဇာတိဟောဒီမှာလည်းသစ္စာခွဲလို့ရတယ်ဟောဒီကြတော့ဇာတိကအကျိုးဘဝကအကြောင်းအဲ့တော့ဇာတိခန္ဓာကိုယ်ရလာတဲ့ဘဝသစ်ဖြစ်လာဒါထုတ်ကသစ္စာပဲအဲ့တော့ဘဝဖြစ်ကြောင်းကံနေအရင်ဘဝကဘုန်းကြီးတို့ကံနေလောက်ခဲ့တယ်ဒါက သမုဒယသစ္စာအကြောင်းကံကာမဘဝသမုဒယသစ္စာဒီအကြောင်းဒီကာမဘဝအကြောင်းဇာတိယအကျိုးဒီအကြောင်းကျိုးချုပ်ငင်းအောင်ချုပ်ငင်းတဲ့နေရာဟာနိရောဓသစ္စာချုပ်ငင်းကြောင်းအကျင့်ဒါကမေဃသစ္စာဒီလိုနောက်ကနေပြန်ပြန်ပြီးတော့ဒီသစ္စာလေးပါခွဲပြသွားတယ်နော်ရောင်ပြိဿသမုပ္ပါဒရားတော့သစ္စာလေးပါးဖြင့်နိုင်ရှင်လေးလာခြင်းတော့အဲ့တိုင်းလေးလာပြီးတော့နောက်ဒီဟိုအစအထိပြန်သွားလို့ရ ငယ်ပြန်တော့ပြလိုက်ပါမပြီးတော့ဒီမှာကြောင့်ဥပါဒနာပစ္စယကမ္မဘဝပေါ့နော်အဲကြောင့်ဘဝကျိုးဥပါဒနာကအကြောင်းအဲတော့ဘဝကပါလေဒုက္ခသစ္စာကမ္မဘဝဒုက္ခသစ္စာသူ့ရဲ့အကြောင်းဖြစ်တဲ့ဥပါဒနာကသမုဒိယသစ္စာဘဝကအကျိုးကဥပါဒနာအကြောင်းဒီအကြောင်းကျိုးနှစ်ပါးချုပ်ငိမ့်တဲ့နေရာနိဗ္ဗာန်လေနိရောဓသစ္စာအကြောင်းကျိုးချုပ်ငိမ့်အောင်ကျင့်တဲ့အကျင့်ဒါမဂ္ဂသစ္စာ အဲတခါဥပါဒနာတဏှာပစ္စဥပါဒနာဟောဥပါဒအကျိုးဖြစ်သွားတယ်နော်ဥပါဒအကျိုးဖြစ်သွားတော့ဥပါဒဆိုဆွဲလန်းမှုပေါ့ဗျာဥပါဆွဲလန်းမှုဆွဲလန်းနေတာဆင်းရဲတာဆင်းရဲတော့ဒါဒုက္ခသစ္စာဘာလို့ဆင်းရဲရလဲမြေတဏှာအကြောင်းကိုကตายရခဲ့လို့နှစ်သက်ခဲ့လို့အဲတော့တဏှာအကြောင်းအကြောင်းကသမှုရိယသစ္စာအကြောင်းနဲ့အကျိုးချုပ်ငင်းဟာនិရောဓသစ္စာအကြောင်းနဲ့အကျိုးချုပ်ငင်းကြောင့်အကျင့် မဂ်ခင်၈ပါးဟာမဂ္ဂသစ္စာဟောဒီတရားပြီးသွားပြီဟောနောက်တစ်ခုကတဏှာဘာကြောင့်ဖြစ်ဖြစ်လဲဝေဒနာပစ္စယတဏှာပေါ့ဝေဒနာကြောင့်ကိုတဏှာဖြစ်တာအဲ့ဒါကိုလည်းခွဲပြတယ်အဲ့တော့တဏှာအကျိုးဝေဒနာအကြောင်းတဏှာတွေဖြစ်လာပြီးမျက်စိနားလျာကိုဟောနှစ်သက်ပြီးသားရပြီးဆိုဟောဒုက္ခဖြစ်တော့တာပေါ့ဗျာဒါကြောင့်တဏှာကဒုက္ခသစ္စာတဏှာဖြစ်ခြင်းရဲ့အကြောင်းဝေဒနာကသမုဒယသစ္စာ ဒီအကျိုးနဲ့အကြောင်းခြုံငင်းဟာនិရောဓသစ္စာအကျိုးနဲ့အကြောင်းခြုံငင်းဖို့အကျင့်တရားတွေဟာမေဃသစ္စာမေဃရှိပံမေဃသစ္စာဒီလိုမှတ်မယ်။ဟောဒီဝေဒနာနဲ့ဝိညာဉ်ဘာကြောင့်ဖြစ်လဲဖတ်တာကြောင့်ဖြစ်တာဒီလိုလာပြန်တယ်။နောက်ကိုဒီလိုပြန်ပြန်သွားဒါခွဲရုံပဲသူတို့တယ်နော်။အဲတော့ဝေဒနာကဝေဒနာနဲ့တဏှာခွဲမယ်ဝေဒနာနဲ့ဖတ်တာပေါ့နော်။အဲတော့ဝေဒနာကခံစားမှုဝေဒနာဟာဒုက္ခသစ္စာ ခံစားဝေဒနာပါကြောင့်တွေးထိပေးလို့ပေါ့အဲ့တော့ဖတ်တာအကြောင်းဖတ်တာကသဝရိယသစ္စာဒီဝေဒနာကအကျိုးဖတ်တာကအကြောင်းဒီအကြောင်းကျိုးချုပ်ငင်းရနေရာနိရောဓသစ္စာအကြောင်းကျိုးချုပ်ငင်းမှုအကျင့်မဂ္ဂရှင်ပါဟာမေဃသစ္စာဒီလိုပဲဒီဒီကအကုန်ခွဲပြပါတယ်နော်ဒါဒီဒီဟာလေးပဲကြည်နေပါဗျာဒီလိုဒီမနောက်လည်းခွဲတတ်သွားတယ်အဲ့တော့ဖတ်တာဘာကြောင့်ဖြစ်လဲမင်းတလာရနာကြောင့်မို့ အစ္စတိကိုင်းက6ပါးကြောင့်ဖြစ်တယ်ဒါကတော့ဟိုလိုရင်း main အဓိကထားပြောမှာဒီကြားထဲမှာအာယုံတို့ဝိညာဉ်6ပါးတို့ပါသေးတယ်နော်ဘုန်းကြီးတို့လက်ရှိဘဝမှာသဘောသိတာထားပါလို့ဒီတဲ့အတိုင်းခွင့်မယ်အဲတော့ဒီမှာကြတော့တွေးထိမှုဖတ်တာကဒုက္ခသစ္စာပေါ့ဒုက္ခသစ္စာဘာကြောင့်သာလိုင်းတာကြောင့်ဖြစ်တယ်ဒီသာလိုင်းတာသမုဒိယသစ္စာပေါ့အဲဒီဒီအကျိုးနဲ့အကြောင်းခြုံငင်းရနေတော့ခြုံငင်းရနေရနေရောတသစ္စာ ချုပ်ငိမ့်တဲ့နေရာនិရောဓသစ္စာရဖို့အတွက်ရောက်ဖို့အတွက်မဂ္ဂင်၈ပါးလမ်းစဉ်ကိုကျင့်နေရင်မဂ္ဂသစ္စာလို့ခေါ်ပါတယ်။နောက်တစ်ခါသာလာရင်နာနဲ့သာလာရင်နာဘာကြောင့်ဖြစ်တယ်မြင်နာယုတ်ကြောင့်ဖြစ်တာပေါ့။သာလာရင်နာကအကျိုးနာယုတ်ကအကြောင်းရောဒါဒီဟာပဲခွဲရုံပဲ။သာလာရင်နာဒုက္ခသစ္စာနာယုတ်အကြောင်းကသမုဒိယသစ္စာဒီအကြောင်းကြောင့်နှစ်ပါးချုပ်ငိမ့်ရာនិရောဓသစ္စာချုပ်ငိမ့်ဖို့အတွက်မဂ္ဂင်၈ပါးလမ်းစဉ်ကျင့် ဟောနာယောဘာကြောင့်ဖြစ်လဲဝိညာဉ်ကြောင့်ပဋိသန္ဓေဝိညာဉ်ကြောင့်ပဋိသန္ဓေနေနေခဲ့လို့ဖြစ်ခဲ့လို့ဘုန်းကြီးတို့ဒီနာယုတ်တရားရလာတာစိတ်မရှိဒီနာယုတ်ကမဖြစ်ဘူးဒီနာတရားတွေကစိတ်ရှိလို့ဖြစ်လာအကြောင်းကိုနာယုတ်ကအကျိုးပဋိသန္ဓေစိတ်ကအကြောင်းနာယုတ်ကဒုက္ခသစ္စာဝိညာဉ်ပဋိသန္ဓေဝိညာဉ်စိတ်ကသမုဒိယသစ္စာဒီအကြောင်းနဲ့ကျိုးချုပ်ငင်းရနေရနိရောဓသစ္စာ အဲ့ဒီခြုံငင်းကြောင်းအကျင့်မေဃသစ္စာမေဃ၈ပါးကမေဃသစ္စာလို့မှတ်မယ်ဟောဒီပရိသတ်နေဝိညာဉ်စိတ်ဘာလို့ဖြစ်လဲအရင်ဘဝသင်္ခါရတွေပြုခဲ့လို့အကုန်ခွဲတယ်ဗျနော်အဲ့တော့ဝိညာဉ်ကဒုက္ခသစ္စာသင်္ခါရကသမုဒိယသစ္စာအကြောင်းနဲ့အကျိုးချုပ်ငင်းရာនិရောဓသစ္စာအကြောင်းကျုံချုပ်ငင်းရာမဂ္ဂင်၈ပါးမဂ္ဂသစ္စာအဲဒီမှာဝိဇ္ဇာနဲ့သင်္ခါရပဲသင်္ခါရဘာကြောင့်ဖြစ်လဲမင်းဝိဇ္ဇာကြောင့်ဖြစ်တယ် အဲ့တော့သင်္ခါရကဒုက္ခသစ္စာဝိဇ္ဇာကသမုဒိယသစ္စာအဲ့တော့ညာသောမျိုးဘုန်းကြီးတို့သိထားတာသမုဒိယသစ္စာတဏှာကြီးနဲ့မှတ်ထားလို့မဟုတ်ဘူးတော့ဒီမှာအကုန်လုံးကြီးရနေတယ်အကြောင်းကျိုးအကြောင်းကျိုးအကြောင်းကျိုးခွဲလိုက်တဲ့အခါကျသမုဒိယတွေကဟုတ်လားအကြောင်းကသမုဒိယသစ္စာပဲဒီမှာကြည့်လိုက်နော်ညာသောရင်တချို့အသေးမှတ်ထားသစ္စာလေးပါခွဲတဲ့နေရာမှာသမုဒနာသမုဒိယသစ္စာဒါပဲသိတာမဟုတ်ဘူးဒီပရိစ္ဆသမုပ္ပါကြည့်လိုက်တဲ့အခါကျတော့အကုန်လုံးအကြောင်းကျိုးဖြစ်နေတာ အကျိုးတရားမှန်သမျှဟာဒုက္ခသစ္စာအကြောင်းတရားမှန်သမျှသမုဒယသစ္စာဒါခွဲသွားတာပဲဒါလေးမှတ်ထားအောင်အဲ့တော့ဒီမှာကြည့်လိုက်သင်္ခါရအကျိုးတရားသင်္ခါရအကျိုးတရားဒါဒုက္ခသစ္စာပဲအဝိဇ္ဇာအကြောင်းတရားသမုဒယသစ္စာအဲ့တော့ဘုန်းကြီးတို့ကဒီအကြောင်းနဲ့အကျိုးချုပ်ငင်းအောင်ကျင့်ရတယ်ချုပ်ငင်းအောင်သိအောင်လုပ်ရအဲ့ဒါនិရောဓသစ္စာအကြောင်းအကျိုးချုပ်ငင်းအောင်ကျင့်တဲ့မဂ္ဂင်၈ပါးလမ်းစဉ်ကိုမဂ္ဂသစ္စာဒီတော့ဒီမှာ အစပြောင်းတာဝိဇ္ဇာအဝိဇ္ဇာအကြောင်းတရားမရှိဘူးလားရှိတာပေါ့ဗျာဝိဇ္ဇာအကြောင်းတရားကဘုန်းကြီးတို့တမ္မာဒိဋ္ဌိတောက်မှာဟောထားပါတယ်အာတဝသမှုတွေဟာဝိဇ္ဇာသမှုတွေရောဟောဒီကတော့ဘုန်းကြီးတို့ဝိသုဒ္ဓိမမာဒီကတော့ဒီနေရာမှာထုတ်မပြဘူးဒါပေမဲ့လို့ဘုရားဟောပါဠိတော်မှာတိုက်ရရှိပါဘုန်းကြီးအရာယူပြောပါမယ်တမ္မာဒိဋ္ဌိတောက်ဆိုတာကမူလပါဏတာပါဠိတော်အဲ့ဒီမှာပါတယ် အဲ့မှာじゃဘာဟောတာလဲအာတဝသမုဒိယဝိဇာသမုဒိယောအာတဝဒီဖြစ်တဲ့တွေအဝိဇ္ဇာသမုဒ္ဒယဝိဇ္ဇာတွေဖြစ်တယ်အာတဝက၄မျိုးလေကာမတဝဘဝတဝထိဋ္ဌတဝဝိဇ္ဇာတဝကာမတဝဆိုအာယုံ၅ပါးကာမဂုဏ်တရားတွေလိုခြင်းနှစ်သက်လိုခြင်းနှစ်သက်ဒါကြောင့်လိုခြင်းနှစ်သက်တော့နောက်ကဝိဇ္ဇာဖြစ်တော့လိုခြင်းနှစ်သက်မသိလို့လိုတာပေါ့လိုခြင်းနှစ်သက်တော့ နောက်ကဝိဇ္ဇာဖြစ်တော့မယ်အဲကြောင့်အာတဝါကြောင့်ကာမတဝါကြောင့်ဝိဇ္ဇာဖြစ်မယ်ဘဝဘဝကိုနှစ်သက်တဲ့တဏှာကြောင့်ကိုလို့လဲဝိဇ္ဇာဖြစ်တယ်ပြီးတော့ကဒိဋ္ဌာတဝါအယူဆတွေးခေါ်တွေမှားယွင်းနေလဲဝိဇ္ဇာဖြစ်တာပဲဒါကြောင့်မို့ဒိဋ္ဌိကြောင့်ဝိဇ္ဇာဖြစ်မယ်နောက်ဝိဇ္ဇာတဝါမောဟကြောင့်အဝိဇ္ဇာတဝါအဝိဇ္ဇာကြောင့်ဝိဇ္ဇာဖြစ်တယ်အဲဒါကြောင့်မို့အဲ့ဒီအလိုခွဲမယ်ဆိုရင်တော့ဝိဇ္ဇာနဲ့ခြေက အာတဝအဝိဇ္ဇာကအကျိုးတရားဒုက္ခသစ္စာအာတဝတရား၄ပါးကအကြောင်းတရားသမုဒိယသစ္စာအဲ့ဒီနှမျိုးလုံးမဖြစ်မှုချုပ်မှုကုန်မှုនិရောဓသစ္စာនិရောဓသစ္စာသိအောင်အထုတ်တဲ့မဲခင်၈ပါးလမ်းစဉ်ဟာဘုန်းကြီးတို့မကသစ္စာလို့ဒီလိုမှတ်ပါဒါကတော့ဘုန်းကြီးတို့ရှုနည်းနဲ့ပတ်သက်တဲ့ဟုတ်လား အင်္ဂါ12ပါးကိုဘုန်းကြီးတို့ဒီသစ္စာလေးပါးနဲ့ဝေဖန်ကြည်တာပဲအဲ့ဒီလိုသိအောင်ဒီပရိစ္ဆသမုပ္ပါကြောင်းကျိုးအနေနဲ့လည်းသိနိုင်တယ်အဲ့ဒီလိုတစ်ခုချင်းတစ်ခုချင်းကြောင်းကျိုးအနေနဲ့သိရင်လည်းပဲကြောင်းကျိုးကလုံလောက်ပါတယ်အဲ့တော့ဒီမှာဘုန်းကြီးတို့တနေ့ရဒီမှာလေးတောင်းမိတာရှိပါတယ်ဒီတဏှာဆိုလည်းကုံဝိုက်ထားတယ်ဥပါဒံဆိုလည်းကုံဝိုက်ထားတယ်ကမ္မဝါဆိုဒီမှာဟာထားတယ်ဘဝနဲ့ကမ္မနော်ဒီကံနေပြုတ်လောက်တဲ့ခါကျဟာထားတာက နောက်တာဘဝတွေဖြစ်သေးတာရှိတယ်ဘဝတွေမဖြစ်တော့တာရှိတယ်ဘုန်းကြီးတို့ဒီမှာဝေနာပိစ္ဆတဏ္ဏဝေဒနာကြောင့်မို့တဏ္ဏမဖြစ်အောင်ပေါ့ဗျာခုနကမျက်စိနားလျာကိုယ်စီတဏ္ဏမဖြစ်အောင်တဏ္ဏတွေကုံဆုံးတော့ချုပ်ငိမ့်တော့ကျင့်ရတယ်ပထမတော့ဝိပဿနာဉာဏ်တွေဖြစ်အောင်ကျင့်ရတာပေါ့နော်ဝိပဿနာဉာဏ်တွေဖြစ်ရင်တော့ဒီတဏ္ဏတွေအခိုက်တန့်ခိုက်တန့်တရင်ကတရင်ကပယ်သွားလိုက်အဲ့ဒီကနေဘာဖြစ်မလဲသောတာပတ္တိမေဖို့ရမယ်သောတာပတ္တိမေဖို့ရသွားရင်ဟုတ်လား ဒိဋ္ဌုပါဒဟုတ်လားတဏှာကြောင့်ဒိဋ္ဌုပါဒမဖြစ်တော့ဘူးနော်တဏှာကြောင့်ဒိဋ္ဌုဥပါဒာနဲ့၄မျိုးရှိတာဟုတ်တဏှာကြောင့်ဥပါဒာ၄မျိုးဖြစ်နေတာကာမှုပါဒဒိဋ္ဌုပါဒသီလပရိပါဒအတ္တဝါရုပါဒနော်ကာမှုပါဒသီလပရိအတ္တဝါဒိဋ္ဌုပါဒပေါ့နော်ဒီဒိဋ္ဌိနဲ့ပတ်သက်တဲ့ဥပါဒာနေမဖြစ်တော့ဘူးပေါ့ဗျာသောတပန်ဖြစ်သွားဒါပေမဲ့သောတပန်ဖြစ်သွားသေးဒီဘဝလာသေးတယ်ဗျာပုရုဇဉ်တော့သိကြပေါ့ဗျာ မညာဖုန်ညာမရသေးရင်တော့ဒီဘဝဘဝပြစ္ဆာစာရီကတေချောဘောသွားတယ်ဒါကြောင့်ဘဝဟာတာနော်ပုရုဇဉ်သူတေချောဘောနောက်ဘဝဖြစ်မှာပဲဟောသောတာပန်လည်းနောက်ဘဝဖြစ်သေးတာပဲသောတာပန်ဆိုအနည်းဆုံး9ဘဝပေါ့ဗျာသောတာပန်နေရာတော့မျိုးစားရှိတာပေါ့အနည်းဆုံး9ဘဝလောက်ဖြစ်သေးတယ်ဒါကြောင့်ဒီမှာဘဝတွေဖြစ်သေးတယ်နော်တရားကံကြတော့တရားကံကြလည်း2ဘဝလောက်ဖြစ်သေးတယ်အနာကံ အနာဂံကြတော့သူကကာမတဏလုံးဝပယ်သွားပြီနော်သူဖြစ်တော်ဖြစ်တယ်ဒါပေမဲ့ကာမဘုံကမလာတော့ရူပဘုံပဲသွားပြီတောတော်ဝတ္တဘုံပဲဖြစ်တယ်ဟာနေတာဒါကြောင့်နာဂံမှာလည်းပါတယ်ရူပဘုံအရူပဘုံကိုသွားတယ်ရူပဘုံဆိုအရူပနာဂံဆိုတော့တောတော်ဝတ္တဘုံပဲသွားတယ်ပေါ့ဗျာဒီဘုံပဲသွားတယ်လို့မှတ်တာဒါကြောင့်ဟာယဟန္တာဖြစ်မှဒီဘဝကလုံးဝပိတ်သွားတယ် နော်ကမ္မပါလုံးကရဟနာမဖြစ်သေးရတော့ဘုန်းကြီးတို့ဒီဘဝတွေကသွားနေရမှာဒါဟာအဲ့ဒါမှတ်ထားဒါကိုပြောလို့ရင်ပဲဒါကိုဘဝတွေမဖြစ်ချင်တော့လုံးဝဟိုရဟနာဖြစ်အောင်ကျင့်ရတော့ရဟနာမဖြစ်သေးဘုန်းကြီးတို့ဒီလိုဖြစ်နေပါသေးတယ်ဒီလိုမှတ်ထားအဲ့တော့ဒီမှာပိဿသုပ္ပကတရားကတော့ပြီးတော့ပြီးသလောက်ပဲဒါပေမဲ့ဘုန်းကြီးတို့ဒီမှာ review ပြန်လုပ်တော့ဗောလေဒီမှာဗာပြောကျင်သေးလဲဆိုတော့ရဟနာဖြစ်သွားရင်တော့ အဲ့ဒီပုံကလုံးဝကြီးဘဝတွေနဲ့ပတ်သက်ပြီးတော့လုံးဝမလိုချင်တော့ဘောလုံးဝပြတ်သွားပြီပေါ့ဗျာယန္တာပုဂ္ဂိုလ်များအနေနဲ့ကြတော့အဲ့ဒီယန္တာပုဂ္ဂိုလ်များအမြင်နဲ့ဘုန်းကြီးတို့တာမန်ပုဂ္ဂိုလ်များအမြင်မတူဘူးပေါ့တာမန်ပုဂ္ဂိုလ်များအမြင်ကြတော့သူကဒီဘဝတွေကိုသူကလိုချင်မှုနှစ်သက်မှုများနှုံးမှရှိနေသေးတာပေါ့နော်ဘာဖြစ်လို့လဲသောတာပန်ဆိုခုနှစ်ပါးလောက်သူကနှစ်သက်နေသေးတာ ပြီးတော့တရားကံဆိုနှစ်ဘဝလောက်နှစ်သက်နေသေးတယ်အနာကံအနာကံတော့သုတ္တဝါတော့ဘုံဘဝမှာသူကနှစ်သက်မြန်လို့ရှိနေသေးတာပဲယဟနာကြသူကအဲ့လိုမဖြစ်တော့ဘူးယဟနာကြလို့သူကကြည်လိုက်လို့ဘဝပြတ်သွားတယ်ဒီကလုံးဝပိတ်သွားတယ်ကံမဘဝနောက်တော့ကံနေမှသူမထူတော်တော့လားထူတော်မိမဲ့လို့ဒီတဏှာတွေကလုံးဝဖြတ်ပြစ်လိုက်တဲ့အခါကျဒီကုသိုလ်ကံတွေတရားဟောတာတွေမလုပ်ဘူးလားလုပ်တယ်တရားမပြဘူးလားပြတယ်ဒါဖြင့် နောက်ထပ်ဇာတိဘဝတွေဖြစ်တော့အဲယာနာနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့ဒီမှာထေရကာရာတွေကကာရာလေးပေါ့ဗျာဒါလေးဘုန်းကြီးဖတ်ပြပြီးရှင်းပါဘာပြောလဲဆိုနာဘိနန္ဒာဘိနာဘိနန္ဒာမိမရဏနာဘိနန္ဒာမိဇီဝိတံကာလင်းစာပရိကင်္ခာမိနေဘေတံပတတောပတကောယထာထေရကာတာ300ခွန်မှာပါပါ အဲတော့ပြောချင်တာယန္တာပုဂ္ဂိုလ်များဟာသင်္ခါရတရားတွေငြိမ့်သွားတဲ့အတွက်ပရိနိဗ္ဗာန်မြန်မြန်ဆံလိုပါသလားဒီလိုမေးစရာရှိတယ်။သို့မဟုတ်နေလိုပါသေးသလားမြန်မြန်သွားလိုပါသေးသလားဒီလိုပေါ့။ယန္တာရှင်မြတ်တွေကြတော့နေရတာလည်းအလိုမရှိဘူး။တေရတာလည်းအလိုမရှိဘူး။ဒါကိုပြောချင်တယ်။ပထမဘာပြောလဲဆိုနာဝိနန္ဒာမိမရဏနာဝိနန္ဒာမိဇီဝိတံနော်။ ယန္တာရှင်မြတ်များသေခြင်းတရားကိုလည်းမနှစ်သက်ဘူးအဒါဆိုရင်အသက်ရှင်တာကိုနှစ်သက်သလားအသက်ရှင်နေရတာလည်းမနှစ်သက်ဘူးသူတို့ကဘယ်လိုပဲတောင်းတတယ်ကာလင်းစာပရိကင်ခာမိပရိနိဗ္ဗာန်ဆံဝင်ရမယ်အချိန်ရက်ကိုသာလှူလားလျက်ရှိတယ်ဥပမာဖြင့်ပြောရရင်နေစားလာစားအလုတ်သမားတွေပေါ့ဗျာနေစားနာလာစားလုပ်မယ်ဒီအလုတ်ကိုပျော်လို့လုပ်တာလဲပတ်ဆံရဖို့လုပ်တယ် လောအားကရဖို့ပဲလိုရှိတယ်အဲ့ဒီသဘောမျိုးပဲယာနာများကဒီဘွားကြီးရထားတဲ့ခါကျဒီပရိနိဗ္ဗာန်ဆံမဲ့အချိန်ပဲကမျောလင်းနေတေဖို့ရတော့တေဖို့ရကိုအလိုမရှိဘူးရှင်ဖို့ရလည်းလိုမရှိဘူးဘာဖြစ်လို့လဲဆိုဆင်းရဲအစုဖြစ်တဲ့ဒီခန္ဓာဟိုလိုရထမ်းဆောင်နေရတာဖြစ်တဲ့အတွက်အသက်ရှင်နေရတာအသက်ရှင်နေရတာယာနာရှင်များအလိုမရှိဘူးတဲ့ ဒီတော့ပြောင်းပြန်ပြန်မင်းတော့အသက်ရှင်နေရတာလို့မရှိဘူးဆိုရင်အဲ့တော့သေရတာလို့ရှိပါသလားလို့ဒီလိုမင်းသေရတာလို့ရှိရင်ခန္ဓာကိုယ်ကြီးပျက်စီးစေခြင်းနဲ့သေစေခြင်းနဲ့ဆိုတော့ဘာဖြစ်ဒေါသတွေဖြစ်တော့ဟုတ်ဗျာဒေါသတွေပါဝင်ရဟန္တာမြန်မာပြည်တော့ဒေါသမရှိတော့ဒေါသလည်းကင်းနေတယ်ဒါကြောင့်မို့ဒေါသလုံးဝကင်းနေတဲ့အတွက်ရဟန္တာများ သေခြင်းတရားလည်းလုံးမရှိဘူးခုနနေစား လာကစားအလုတ်သမားများပင်မမလှုပ်လို့ရတာကိုမကြိုက်ဘူးဒါပေမဲ့စောင်းနေရတဲ့အလုတ်လုပ်ကြတာမလွဲတာမတတ်တာလှုပ်လို့နေအလုံးမလွအလုံးမရှိဘူးလားလုံးလည်းမဖြစ်နေစောင်းနေရဆင်မပြေဘူးလေအဲတော့ဘာကိုကြိုက်လို့ဒီပင်မမလှုပ်ကိုလှုပ်ရလဲစောင်းနေကြောင်းကိုဗျာနေစားလာဒီလာကလေးရဖို့အတွက်ငွေကြီးလေးရဖို့အတွက်လက်ဆံရဖို့အတွက်လှုပ်လို့ရတာအဲ့ဒီလာကထုံမဲ့ရဲ့ ငွေပေးမဲ့ရငွေပေးမဲ့ချင်းဒါလေးမျှော်ပြီးအလုံးလုံးကြတော့အဲ့ဒီဥပမာလိုပါပဲရဟန္တာရှင်မြတ်တရားယုံနာခန္ဓာအကျွမ်းမဲ့ချုပ်ငြိမ့်ပြီးပရိနိဗ္ဗာန်ဆံရမယ့်အချိန်ကိုသာလိုလားတောင်းတနေပါလေမျှော်လင့်နေပါလေဒါရဟန္တာပုဂ္ဂိုလ်များမိမိရဲ့အာယုသင်္ခါရကြည့်တဲ့အခါမှာကီဝစီရာနုခောယံဒုက္ခပါရောဝိတဘောဟောဒီယုံနာခန္ဓာဝန်တို့ကြီးကို ဘယ်တော့ဘယ်လောက်ကြောင်ကထပ်ဆောင်နေအောင်မလဲဒီလိုဆင်ញင်တော်မူပါတယ်ဒါကတော့ယန္နာနဲ့ဘုန်းတော်တာမဘုဒ္ဓရှင်ပုဂ္ဂိုလ်ရဲ့အမြင်အယူဆမတူဘူးပေါ့ဗျာနောက်တစ်ခုကဒီမှာပရိသတ်သဘောပတရားနဲ့ပတ်သက်နည်းနည်းလေးပြောပါဦးအဲ့ဒီဟာပါလဲဆိုတော့ယန္နာပုဂ္ဂိုလ်ရဲ့အတွေးအမြင်နဲ့ခုနပရိသတ်သဘောပဆရာပုဂ္ဂိုလ်ကြည့်မယ်နော်ဒီအဲ့ဒီဝိတုကြောင့်လေးတစ်ခုနဲ့ဘုန်းကြီးပြောပါမယ် ဥရုကြောင့်တွေတကွာပါလဲဆိုတော့ငငယ်ရွယ်နဲ့ပဲရဒီတကာရဝကတန်ယုံမှာပါတယ်ဝစီရာတောက်ဆိုတာဘိက္ခုနီမာလေးပဲဘိက္ခုနီမာလေးကခုနှစ်နှစ်အရွယ်နဲ့ရဟနာဖြစ်တာနော်တောက်ဒီမျိုးသူပဲတောက်ဒီမျိုးစေတုံအကြောင်းပါနော်ဒီရဟနာထေရီမာလေးဟာခုနှစ်နှစ်အရွယ်မှာရဟနာဖြစ်ဖြစ်တဲ့အခါကျမြို့ထဲမှာဆုံးခံကြွဆုံးဆာ ဆွန့်ဆပြီးတဲ့အခါကျတော့ဘုန်းကြီးတို့နေတာစင်တယ်ဒီကျောင်းတော်ထဲမှာကျတော့ဇေရွန်ကျောင်းတော်တို့ပိုးပါအောင်ကျောင်းတော်ကျောင်းဒကာဒကာတွေအများကြီးလာတော့အများကြီးလာတော့မတိတ်စိတ်ဘူးဗျမတိတ်စိတ်တော့ဒီဘုန်းကြီးတို့ဇေတောက်တိမြို့ရဲ့အနောက်တောင်မှာအန္တဝန်တော်ဆိုတာရှိတယ်တောအုပ်ကြီးပေါ့ဗျအဲ့ဒီတောရဲမှာသွားပြီးသစ်ပင်တွေအောက်မှာသွားသွားပြီးနေတာစင်တယ်ဆိုဘုန်းကြီးတို့ခေတ်ကတော့ရည်စရာပြောတော့နေနဲ့အိတ်ကြတာရှေ့တုန်းကကျတော့မဟုတ်ဘူးအိတ်တာပြောတာမဟုတ်တော့ရည်စရာပြောတာလား တချို့ကြလို့ငါနေတန်စင်မကွာဆိုပြီးတော့အိတ်တာမျိုးမဟုတ်ဘူးဟိုကတော့တရားနဲ့နေတာနေမှာလောဘဒေါသတွေမဖြစ်အောင် နေတာကိုနေတန်စင်တယ်လို့ခေါ်တယ်နော်ညမှာကိုယ်တန်တော်မှာလောဘဒေါသမဖြစ်အောင်နေတာကိုညတန်စင်တယ်လို့ခေါ်တယ်အဲ့တော့ယန္နာထေရီမာလေးဟာဘယ်သွားလဲခုနအနုတော်ကြီးသစ်ပင်အရေးအဝါဒကောင်းတဲ့သစ်ပင်ကြီးအောက်ကိုရွေးထိုင်ရတော့နေဘူးလက်သက်တာ အဲ့မှာထိုင်တယ်ထိုင်တော့မနက်ကဒီဘေကုဏီမာလေးကိုရဟန္တာပဲသိပါတယ်ခလေးလဲခလေးဆိုသူကကြောက်လန့်တော့ခြောက်တာဖြစ်ဖို့ကြောက်လန့်တယ်တမာရီကိုကြောက်လန့်ချက်သိမွေးနေထတမာရီပြတ်သွားအောင်လုပ်တာအဲ့တော့ဘာလုပ်လဲဆိုသူကကိုထင်ရှားမပြဘူးလေအနံနဲ့မေးတာဒါဓာရီနဲ့မေးဖြေလောက်တာပေါ့မေးဖြေလောက်တော့အိမ်မှာသူမေးတာလေးပဲဘုန်းကြီးမလို့ပြောမှာ ဘယ်ဘယ်ပုဂ္ဂိုလ်ဒီဒီတတ္တဝါကိုဖြစ်စေတယ်လဲတတ္တဝါကိုပြုလုပ်တဲ့ပုဂ္ဂိုလ်ကဘယ်သူလဲဘယ်ကြောင့်ဒီတတ္တဝါဖြစ်ပေါ်လာတယ်လဲဘယ်ကြောင့်ဒီတတ္တဝါချုပ်ငြိမ့်တယ်လဲဒါမဲ့ဒီဘေကုဏီမာရီကတာမန်ပုဂ္ဂိုလ်မဟုတ်ဘူးပြန်သူကကြည်ရတာတော့မနာမသိတယ်ဆိုတော့ဇံပင်ញင်ရတဲ့ပုဂ္ဂိုလ်အဋ္ဌိပတ္တိနဲ့ပြည်စုံတဲ့ပုဂ္ဂိုလ်ဖြစ်မယ်မနာမသိတယ်မနာနှောက်ရှက်မှလည်းသိတယ် အဲ့ဒါနောက်ဆက်မှတခါလည်းပြန်ပြောတယ်မနတဲ့သင်ကဘာကိုတတ္တဝါလို့ယုံကြည်လဲဘုန်းကြီးတို့တရားနယ်ပယ်ပဲမှာじゃပုဂ္ဂိုလ်တ attva မရှိဘူးဗျာယုံနာမယ်ရှိတာထိုက်ရစားပြီးသူကမြန်ပြောတာနော်မနတဲ့သင်ကဘာကိုတ attva လို့ယုံကြည်နေတယ်ဘယ်နော်ဘယ်ကိုတ attva လို့ယုံကြည်နေရလဲတဲ့အဲ့မှာတဲ့မကောင်းတဲ့အယူမြင်အစင်လိုက်နေတယ်ပြောရင်တော့တဲ့အယူဆတွေမှားနေတယ် ယုံ nant တရားပဲရှိတာလေပုဂ္ဂိုလ်တ attva ဆိုမရှိဘူးတဲ့ဘေဂရီမာလေးကပြောတယ်ဒါပေမဲ့ဒီမှာတော့သူကတော့သင်အားမကောင်းတဲ့အယူအမြင်စီအစဉ်လိုက်နေဓာတ်ရဗမာလို့ပြောမင်းအယူဆတွေမှားနေတယ်ယုံ nant တရားပဲရှိတာပုဂ္ဂိုလ်တ attva ဆိုမရှိဘူးတဲ့ဘေဂရီမာလေးကပြောတယ်ဒီပုဂ္ဂိုလ်တ attva ဆိုသင်္ခါရအစုဝေတက်တက်တာဖြစ်တယ်ပေါ့ဒီသင်္ခါရအစုဝေမှာတတ္တဝါဆိုတရားကိုအပြင်ရှာလို့မရဘူးပုဂ္ဂိုလ်တ attva ဆိုတာကြည်လိုက်ဘယ်မှမရှာလို့မရဘူး အဲ့ဒါကိုပြောတယ်။ဘာနဲ့ဥမာပေးလဲဆိုတော့ဟွန်းဒီယထာလို့လဲလို့ယထာလို့ခေါ်တော့ဘိန်းတို့ဝင်ရိုးတော့အစိတ်ပိုင်းတွေပေါင့်ထားတဲ့အတွက်ယထာသုံးဖို့ကာပေါ့နော်။ကာမှာလည်းအကုန်လုံးပေါ့လေ။ကာပစ္စည်းတွေအကုန်တက်ဆင်ထားလို့ဒါကာလို့ပေါ့။ဒါကြောင့်တကူစီဖြုတ်ချလိုက်ရင်ကာလို့ပြောလို့မရဒီခန္ဓာကိုယ်ကြီးကဒီတိုင်းမှာမျက်စိနားလျာကိုယ်စိတ်အကုန်လုံးပေါင့်ဆက်ထားတော့ဒါကြီးကိုတတ္တဝါခေါ်နေတာတကယ်တော့ညာတတ္တဝါမဟုတ်ဘူးတဲ့နော် ဒါကိုတတ္တဝါလို့ခေါ်နေကြတာအမှန်တော့ဒီခန္ဓာ၅ပါးဆင်းရဲတွေဟာခန္ဓာ၅ပါးဆင်းရဲဆိုတာဖြစ်လိုက်ပြက်လိုက်တည်လိုက်ဖြစ်တည်ပြက်ဖြစ်တည်ပြက်ဖြစ်တည်ပြက်သဘောတာရှိနေတယ်ဆိုလိုတာဒီခန္ဓာ၅ပါးကြီးမှာဆင်းရဲတာပဲရှိမယ်ဒီခန္ဓာ၅ပါးမှာပြီးတော့မမြဲတဲ့သဘောပဲရှိတယ်ဒီခန္ဓာ၅ပါးနေသဒုက္ခအနတ္တဘောဗျာဒီတရားတွေပဲဖြစ်တယ်ဒါကိုပြောလိုက်တာ ဒီခန္ဓာကဖြစ်ပြက်နေတဲ့တရားတာရှင်မဖြစ်ပြက်တဲ့တရားဆိုတာမရှိဘူးလို့ဒါကိုပြောလိုက်တာပေါ့နော်ဘုန်းကြီးတို့ဒီပရိစ္ဆသဘောပတရားတွေသင်နေသင်ပြီးတော့တကယ်အာမထုတ်ဘူးဆိုရင်လည်းပဲခုနကလို့ပုဂ္ဂိုလ်တ attva ပျောက်ပါဘူးဗျာနော်ပုဂ္ဂိုလ်တ attva ပျောက်ဖို့ဆိုတာတကယ်ဝိပဿနာဉာဏ်နဲ့ဖြစ်အောင်အထောက်အမယ်ဒီတော့ဒီမှာဉာဏ်မြင်လေးချုပ်ပြောပါခြုံုံသုံးသပ်အချိန်ကြီးတော့ပေါ့ဗျာနော်ဝိဇ္ဇာဆိုမသိမှု မသိမှုကြောင့်မို့ဘုန်းကြီးတော်ကလည်းမသိတယ်ဆိုသစ္စာလေးပါးတရားမသိတာအမှန်တရားတွေမသိတာမသိတော့ဘာဖြစ်တာလဲဒီတော့ဒီဟာတွေအကုန်ပြောကြအောင်ပေါ့ဗျာမသိတော့လိုချင်တယ်လိုချင်တော့ဗာလဲဆွဲလန်းတယ်တိတ်လိုချင်လိုက်နော်ဆွဲလန်းလာတာပဲမရဆွဲလန်းလာတဲ့ခါကျမရရအောင် လုပ်တာပဲနော်ပစ္စည်းဆိုလည်းမရရအောင်လုပ်ကိုနှစ်သက်သဘောကြတဲ့ຢာဆိုလည်းမရရအောင်လုပ်တာပဲအဲ့ဒါသင်္ခါရလေးပဲနော်မရရအောင်ပြုလို့အထုတ်တာပဲ အကုသိုလ်ဆိုလဲမရရအောင်တတ်မယ်ခိုးမယ်လူမယ်ယူမယ်ဒါသင်္ခါရတွေပထမဆုံးရှေ့ပိုင်းစေတနာတွေပေါ့ဗျာဒီပိုင်းစေတနာတွေအလုံးဟာသင်္ခါရပဲနောက်ဆုံးအပိဓာလောက်တဲ့စေတနာတော့ကာမဘဝပဲနော်ဒါကြောင့်မို့ဝိဇာကြောင့်မို့မသိတော့လိုချင်လိုချင်တော့ဆွဲလန်းဆွဲလန်းတော့ပြုတ်လို့ပြုတ်လို့တော့ရရှိဆိုတာ ရရှိတော့ဘာတွေရရှိလဲဘဝတွေရဒီဘက်မှာဘဝတွေရတော့ဗျာကံတွေပြုလုပ်ထားတဲ့ခါကျဒီမှာဒီဘက်ဘဝမှာနော်ဒီမှာမှတ်ထားဖို့ရကဒီဘက်ဘဝမှာပြုလုပ်တဲ့ကံတွေကဒီမှာပါလာတာမဟုတ်ဘူးဒီဘက်မှာပဲချုပ်ဆုံးသွားတာဥပတိပင်ဆိုဖြစ်ပြတ်သွားတာပဲဒီဘက်မှာဘာပါလဲဆိုဒီဒီဘက်က တကယ်လို့ဒီအရင်ဘဝတွေရှေ့နောက်ဘဝပါသွားတယ်ဆိုတာတတ္တရာယူပဲကူးသွားတယ်ဆိုတတ္တရာယူပဲဟာအရင်ဘဝတွေမဆန်ဘူးဒီဘဝဒီပဲဒီဟာပဲဆိုရင်တတ္တရာဥစ္စေတာဒိဋ္ဌိဖြစ်ပြန်တယ်အဲ့လိုမဟုတ်ဘူးရှေးဘဝတွေအစွမ်းတတ္တိပေါ့ကံစွမ်းတတ္တိတွေတတ္တိအနေနဲ့ပါလာတယ်ဒီတတ္တိကြောင့်မို့ဒီဒီဘက်ဘဝမှာပရိသန္တိစိတ်ဖြစ်တယ်ကောင်းတာတွေလုပ်ခဲ့ရင်ကောင်းတဲ့ပုံဘဝရောက်မကောင်းတာတွေလုပ်ရင်မကောင်းတဲ့ပုံဘဝရောက်တယ်အဲ့မှာဝိညာဉ်ဖြစ်တယ် ဝိညာဉ်ပရိသန်နေစိတ်ပေါ့နော်ပရိသန်နေစိတ်ပြဒီပရိသန်နေစိတ်လေးနဲ့တူစိတ်ဆိုတာဒီတူတစ်ခုဘယ်တော့မှမဖြစ်ဘူးစေတသိက်တွေပါတယ်သူနဲ့အတူရုပ်တွေပါတယ်ကျုပ်30ပေါ့ဗျာဒီမှာတော့နော်ကာယတတကကလတဟိုရုပ်30ရုပ်30ဖြစ်တယ်ကလရေယူရခေါ်တယ်ရုပ်30လို့လည်းခေါ်တယ်ပေါ့ဗျာဒါတွေကတော့ပါနေမှာပဲနော်အဲ့ဒီရုပ်30ကလရေကြီးတွေ ရုပ်30ဖြစ်တယ်ကာယတတ္တကလဘာဝတတ္တကဝိတုတတ္တကလကမ္မစာယုတ်ကလစီ၃စု၃ခုလည်းပါတယ်စေတသိက်တွေလည်းပါတယ်ပေါ့ဗျာအဲ့ဒီမှာဒီယုတ်လေးကကလလရေကြီးခေါ်တဲ့ဓာတ်သစ်သစ်လေးမှုံမှုံမောပါလေးပဲအဲ့ဒါလေးကိုခွန်ကြီးတို့ဒီထကရာတွေကတော့နီးမျိုးမျိုးနဲ့ပြတော့ပေါ့ဗျာမွေးကစားသုံးကလေးအမွေးလေးကိုစီတဲ့ထက်ထိတ်ဖြားမှာပါအခါကအချင်းချင်းခါပြက်စိတ်ဖြားမှာနဲ့စီပေါင်းလေးဆိုခံမှန်းချက်လေးနဲ့ပြောတယ် ဒီကလလရေကြီးတိတ်တိတ်မြင်မြင်လေးပေါ့နော်အဲ့ဒီတိတ်တိတ်ပုံပုံလေးအဲ့ဒီမှာကလလရေအဲ့ရစပြီးတော့မှဒါကလလရေအဲ့နောက်ပိုင်းမှာကလလရေကြီးပြီးတော့သူကတော့အစဉ်တိုင်းပေါ့ဗျာဘုန်းကြီးကလောကမပြောခဲ့ပါအောင်ဒါတွေရှုပ်နေမှာဆိုလို့အဲ့ရနေကလလရေကြီးပြီးတော့ဘာတွေလာလဲဆိုအဘုဒ္ဓအမြုပ်လေးတွေပေါ့နော်အမြုပ်လေးရနေပြီးတော့နောက်ပြီးတော့သာတိလီနော်သာတိလီကနေရမသာတိကပြောဖတ်ပါနောက်ကြတော့အသားကိုင်းသာဆိုင် အခဲလေးတွေဖြစ်လာ အဲ့ဒီအခဲလေးကနေပြီးခမ၅ပြားပေါ့ခမ၅ပြားအဲ့လိုမျိုးပေါ့သူရက်တွေတတ္တပတွေနဲ့ပြောပါတယ်အဲ့ဒီမှာတော့အဲ့ရနေဖြည်းဖြည်းဖြည်းနဲ့ကြီးထွားလာပြီးတော့နောက်ပိုင်းစတတတဟာမြောက်ပေါ့အဲ့ဒီမှာကြတော့မျက်စိနာလျာကိုမျက်စိနာနှာခေါင်းပေါ့ဗျာရှာဒီဟာလေးတွေပါလာတယ်ပေါ့အဲ့လိုတွေဖြစ်လာတယ်အဲ့တော့ဒီမှာပြောချင်တာကဘာလဲဆိုဘုန်းကြီးတို့ ဝိညာဏပစ္စယနာမရူပအကြောင်းမနေ့ကလည်းတရားကြောင်းမေးလို့အဲ့ဒါလေးထပ်ပြောချင်တော့ဒီစေတသိက်တို့ရုပ်တို့ကဒီဝိညာဉ်မရှိမဖြစ်ဘူးဗျာဒါကြောင့်အကြောင်းကြိုးခွဲတာနော်စိတ်ဆိုတာကစေတသိက်ဆိုတာစိတ်ရှိမှဖြစ်တယ်စိတ်မရှိမှဖြစ်ဘူးသူကြတတ်တာမဖြစ်ဘူးဒါကြောင့်ဝိညာဉ်ဝိညာဏပြနာမတို့ရုပ်ဆိုတာလေဒီစိတ်ကိုမိပြူရမှဒီရှုပ်ကပြနောက်ရင်သူအသက်မရှင်ဘူးအကြောင်းကိုဒီနေရာခွဲတာဒါမှတ်ထားမှာနော်နေရာတစ်ခါပြော နေ့ကဘုန်းကြီးကြမ်းမင်းပဲပြောလိုက်တာတကယ်တမ်းကျတော့စိတ်ရှိမှစေတသိက်ကဖြစ်တယ်ဒါကြောင့်စိတ်မရှိစေတသိက်ကမဖြစ်ဘူးဒါကြောင့်မို့စိတ်ကပရာနာကြတယ်ဒါပေမဲ့ဖြစ်တာအတူတူဖြစ်ကြတာပေါ့လေဖြစ်ပေမဲ့ဒီစိတ်ရှိမှဒီနာငါပြနာမဲ့စိတ်မရှိဒီနာမဖြစ်ဘူးဒါကြောင့် तू အကြောင်း तू အကျိုးဒီလိုခွဲတယ်ဒီယုတ်ဆိုတာလေနန္တရားတွေဒီစိတ်ရှိမှဖြစ်လို့ရတယ်စိတ်မရှိကဘုန်းကြီးတို့ခန္ဓာကိုယ်ကြီးမှကြီးလိုက်ပေါ့ဗျာ မျက်စိနားလျာကိုယ်စိတ်စိတ်ကတည်သွားပြီးပြချုပ်ဆုံးသွားရဲ့ဒီရုပ်ရပြက်စီတော့ဘာမှမမြင်တော့ဘာမှဖြစ်တော့အဲ့ဒါအဲ့ဒီလိုသဘောမျိုးပါအဲ့လိုမျိုးမှတ်တာအဲဝိညာဏပိစနာမရူပံနာယုတ်ကြောင့်တာလာနာဖြစ်တယ်ဒီလိုဟာမျိုးကြီးကနည်းနည်းခက်တော့ဗောဗျာနော်နာယုတ်ကြောင့်တာလာနာဖြစ်တယ်ဒီအမြင်အောင်ဒီလက်ရှိအတွင်းနဲ့မပြောဘူးဗျာအပြင်ဘက်ကလည်းပြောကြအောင်နာယုတ်ကြောင့်တာလာနာဖြစ်တယ်ဆိုရင်ခွန်ကြီးတို့ တာလာနာခြင်းမျက်စိနားလျာကိုယ်စိတ်နော်မျက်စိနားလျာကိုယ်စိတ်ကိုခေါ်တယ်မျက်စိမျက်စိဖြစ်ဖို့အတွက်ဒီမှာမျက်စိကိုထူရုပ်မျက်စိဖြစ်ဖို့အတွက်ဘာလို့လဲဆိုဒီနန္တရားကလည်းရှိမှနော်ရုပ်တရားကလည်းရှိမှအဲ့ဒီဟာတွေကနည်းနည်းခက်တယ်သူတို့ဒီဖွင့်ဆိုချက်တွေကလည်းနည်းနည်းခက်တယ်ပြောတာတွေဆိုတာတွေဘုံရဲတာတွေနဲ့ပတ်သက်ပြီးတော့နည်းနည်းလေးထပ်ပြောပါမယ် တာလာယနာပစ္စယဖတ်တော့ပေါ့နော်ဟောမဟုတ်လေခုနကနာမရူပပစ္စယတာလာယနာအဲ့ဒီဟာလေးပြောမယ်အဲ့ဒါအရေးကြီးတယ်ဝိညာဉ်ကြောင့်နာယုတ်ဝိညာဉ်ကြောင့်နာယုတ်နာယုတ်ကြောင့်တာလာယနာဖြစ်တယ်အဲ့ဒီတာလာယနာဖြစ်တာအရင်ကတော့ခဏတော့ပြောပြပါတယ်ဒါလေးတွေကတော့မကြမကြပြောရမယ်အနေထားရှိတယ်နာလို့နာယုတ်ကြာနာဒီနာယုတ်တွေကအဲ့မှာကြည်လိုက်ပါနော်သက်ရှိယုတ်တွေကနာမရှိရင်လည်းမဖြစ်နိုင်ဘူး နော်ဒါကြောင့်မျက်စိနာလျာကိုယ်စိတ်ဒီကသူကနှစ်မျိုးပြောရတယ်ပေါ့ဗျာနာရုပ်ကြောင့်ရုပ်အာရဏဖြစ်ပုံဒါကြောင့်နာကြောင့်ရုပ်ကြောင့်အာရဏဖြစ်ပုံသူကအမျိုးမျိုးခွဲပြတယ်နာရုပ်ကြောင့်အာရဏဖြစ်ပုံအဲ့လိုတွေခွဲထားတယ်အဲ့တော့နာရုပ်ကြောင့်အာရဏဖြစ်ပုံအဲ့တော့အကြောင်းသူကဘယ်လိုခွဲလဲဆိုတော့နာကြောင့်အာရဏဖြစ်မယ်ရုပ်ကြောင့်အာရဏဖြစ်မယ်ဒီလိုလေးခွဲပြထားတယ်ဒီအကြောင်းတရားကနာစေတသိက်တွေပေါ့ ဒီစေတသိက်တွေအကြောင်းကိုဒီနောက်ကအကြောင်းဖြစ်တဲ့နန္တရားစေတသိက်၃ပါးပေါ့နော်တရားအကြောင်းဖြစ်တဲ့ဒီယုတ်ကလည်းဘုဒ္ဓယုတ်တို့ဝိရုယုတ်၆ပါးစီဝိရအာရဒါတွေအကြောင်းအကျိုးတရားပါဖြစ်လည်းစကုသောတာခန္ဓာစေဝကာယမနဆိုတဲ့အာယနာ6ပါးဖြစ်တယ်။ဒါကတော့တာမန်ပြောနေပေါ့ဗျာ။အဲတော့ပထမဆုံးဘာစပြောလို့ရလဲဆိုနံကြောင့်အာနာဖြစ်ပုံနံကြောင့်မနာယနာဖြစ်ပုံ အရူပဘုံပေါ့ဗျာအရူပဘုံကြတော့သူတို့ကြတော့နံတရားတွေနဲ့ပဲပရိသန်နေနေတယ်ပရိသန်နေတော့အဲ့ဒီနံတရားတွေကြောင့်ဒီမှာမနာရတဲ့နော်နော်သူနေတဲ့ပရိသန်နေစိတ်ကနံပဲအဲ့ဒီသူ့ရဲ့နောက်အသိစိတ်တွေပေါ်လာတာမနိုင်တာနန်းကြောင့်နာမနိုင်တာဖြစ်ပုံဒါကတော့အရူပဘုံအတွက်ဘုန်းကြီးလူဘုံကြတော့ရုပ်ကိုယ်နာကိုနှမျိုးလုံးရှိနေတယ်ပဋိသန္ဓေစိတ်ကစပြီးတော့ ပဋိသန္ဓေစိတ်ဒီဝိပဝิญဉ်စိတ်တရားဆိုဒါပဋိသန္ဓေစိတ်အဲ့ဒီဟာနဲ့အတူဘာဖြစ်လာလဲသူနဲ့အတူဒီစေတသိက်နံတရားတွေပါလာတယ်နော်အဲ့ဒီနံတရားတွေကြောင့်မို့ဒီဟာခုနဒီနံတရားတွေကြောင့်မနိုင်တာဖြစ်တယ်ဒါကမနိုင်တာဖြစ်တာနောက်ဒီပဋိသန္ဓေစိတ်နဲ့အတူဘာတွေပါလာလဲဆိုရုပ်တရားတွေပါလာဒီရုပ်တရားတွေခုနကပဋိသန္ဓေစိတ်အခိုက် ပရိသဏိစိတ်ရဲ့ဥပခိုက်တမှာခုနကံစားယုတ်ကလစီ၃ခုပေါ့ထိခိုက်တမှာပုရုဇယုတ်တွေပါရပရိသဏိနောက်မှာဘဝင်စိတ်တွေဖြစ်တယ်ပထမဘဝင်စိတ်ရဲ့ဥပကစပြီးတော့ဒီစိတ္တစယုတ်တွေပါလာတယ်အဲ့ဒီယုတ်တွေကြောင့်မို့ဒီဉာဏ်နဲ့ရုပ်ကြောင့်အာနာဖြစ်တာတို့နာမ်ကြောင့်အာနာဖြစ်တာအဲ့လိုမျိုးပြောလို့ရမှာနောက်တစ်ခုကျတော့ဘုန်းကြီးတို့ဒီမှာထပ်ခွဲကျင်တာပါလေရုပ်ကြောင့်အာနာဖြစ်တာကိုထပ်ပြောပါမယ် ရုပ်ပရိသန်နေတည်တဲ့ချိန်မှာမှဒီနာနည်းနည်းလေးခွဲပြရင်ပေါ့ဗျာနည်းနည်းချင်းဟိုစိတ်ထဲမှာနည်းနည်းမှတ်ထားမယ်ပြီးတော့ဒီနံတရား၃ပါးကစေတသိက်နံတရား၃ပါးလို့မှတ်ထားမယ်စေတသိက်နံခန္ဓာ၃ပါးပေါ့ဒီရုပ်ကြတော့ဒီပရိသန်နဲ့တူဖြစ်တဲ့ခုနရုပ်ပေါင်း30ကိုထပ်ခွဲလိုက်တော့ဗုဒ္ဓရုပ်၄ပါးပါတယ်ဗုဒ္ဓရုပ်6ပါးပါတယ်ပြီးတော့ဇီဝိတရုပ်အာဟာရရုပ်ပေါ့အဲ့ဒီရုပ်တွေပဲ အဲ့ဒီယုတ်တွေကြောင့်မို့ဒီမှာကာလိုင်းတိုင်း6ပါးဖြစ်တယ်ဆိုရင်ဒီမှာအဲ့တော့ဘုန်းကြီးတို့ဘာစပြောမလဲယုတ်ကြောင့်မို့အာရဏဖြစ်တာစပြောဒီမှာဟရိယဝတ္ထုယုတ်ပါတယ်ဒီဟရိယဝတ္ထုကြောင့်ကဒီဟရိယဝတ္ထုကဘယ်မှာမိပြီးဖြစ်လဲဆိုနှလုံးသွေးပေါ့ဗျာဟရိယဝတ္ထုဒီဟရိယဝတ္ထုကိုအမိပြုပြီးတော့ဝิญဉ်ပရိသန်နေစိတ်ဖြစ်တယ်နော်ဒီယုတ်ကြောင့်ဒါဟရိယဝတ္ထုကယုတ်အဲ့ဒီယုတ် ကြောင့်မို့ဒီအတိမနာရဏစိတ်တွေဖြစ်တယ်ဒါမျိုးပြောတယ်နောက်တစ်ခုကမျက်စိနားလျာကိုယ်စိတ်မျက်စိနားလျာအဲ့ဒီမှာကြတော့ဒီပရမဒီယုတ်တွေထဲမှာခုနဝိရိယ6ပါးပါအဲ့ဒီဝိရိယဝိရိယ6ပါးကြောင့်မို့ဒီမှာစက္ခိုင်းနာသောတာနာဂာနာနာစေဝိုင်းနာကာယနာဖြစ်တယ်ဒါမျိုးမှတ်ထားဖို့နော်ဒီထဲမှာမြင်သိစိတ်ကြားသိစိတ်အနံ့သိစိတ် စာတိတိထိတိစိတ်ဆိုတဲ့ဒါကြောင့်ဘာဖြစ်လဲမျက်စိနားလျာကိုယ်စိတ်တွေဒီရုပ်တွေကိုအမိပြုပြီးတော့မြင်သိစိတ်ကြားသိစိတ်အနတ်သိစိတ်ဆိုတဲ့မနာရဏဖြစ်တယ်ဒီလိုပြောကြတယ်ပေါ့ဗျာဒါကြတော့သူကဒီနေရာကျနည်းနည်းခက်ခက်တဲ့အတွက်ကြောင့်မို့ခွန်ကြီးတို့ဒီဟာတွေကနားမလည်နည်းနည်းလေးခက်တာပေါ့ပိုရှုပ်ထွေးတယ်အပြန်ပြောပါမယ်နော်နာယုတ်ကြောင့်မို့အာရဏ၅ပါးဖြစ်ပုံ အဲ့တော့ပထမဆုံးဗာသိရမလဲဆိုမျက်စိနာအစကြီးတဲ့မိယာဝတ္ထုရုပ်တွေရှိမှမြင်သိစေကြားသိစေစရတဲ့မနာရင်နာဖြစ်ပါရဲ့ဒါကြောင့်နာယုတ်ကြောင့်မနာရင်နာဖြစ်တယ်လို့မှတ်ပါနောက်ပြီးတော့နာယုတ်ကြောင့်အာရဏ၅ပါးဖြစ်ပုံဆိုရင်သက်ရှိယုတ်တွေကနာမရှိရင်မဖြစ်ပါဘူးဒါကြောင့်မျက်စိနာလျာကိုစိတ်ဆိုအာရဏ၅ပါးနံတရားရှိနေတဲ့အတွက်ဒီနံတရားတွေကြောင့်မို့ ရှကုသောတာကာဏဇေဝကာယဆိုပတ္တာရယုံ၅ပါးဖြစ်တယ်လို့ဒီလိုမှတ်ပေါ့ဗျာနောက်ပြီးတော့နာယုတ်ကြောင့်မနာယနာဖြစ်တယ်ဆိုတာမျိုးလည်းတခါပြောပါမယ်လောဘစာရအကုသိုလ်နံတရားတွေနော်ဒါကုသိုလ်ပဲအကုသိုလ်ပဲကုသိုလ်စာရှိတဲ့တတ္တစာရကုသိုလ်တရားတွေဖတ်တစာရတဲ့သူနဲ့အတူဖြစ်ပဲနံတရားတွေနော်မိယဝုထုယုတ်တွေကြောင့်မို့ကြံတွေးနေတဲ့မနာယနာဖြစ်တယ်ဒီလိုပဲမှတ်ထားမှာပေါ့ဗျာ ဒီတော့ဒီသလာယနာကြောင့်မအာယနာ6ပါးကြောင့်မဖတ်တာပြဒါတော့ကြော်ပြောသွားတဲ့စကားစုပဲနော်အာယနာ6ပါးကြောင့်ဒါအစ္စတိကယနာ6ပါးခုနပြောခဲ့ပြီမျက်စိနာလျာကိုယ်စိကိုယ်ခန္ဓာကိုယ်မှာရှိတယ်ဒါအစ္စတိကယနာ6ပါးအစ္စတိကယနာ6ပါးရထားရင်မွေးလာပြီဆိုရင်အာယု6ပါးတေချာပေါက်တွေ့မယ်ဒီမှာအာယု6ပါးဒီမှာမြုပ်ထားတယ်အာယု6ပါးမြုပ်ထားလဲဝိညာဉ်6ပါးလည်းမြုပ်ထားတယ် အာယနာနေပြီးတော့ဖတ်တာဖြစ်တယ်ဆိုတော့မဖြစ်ပါဘူးကြားထဲမှာခုနကအာယုန်တွေလည်းရှိမှဝိညာဉ်စိတ်တွေကလည်းဖြစ်မှဒီဖတ်တာဖြစ်တာအဲတော့တာလိုင်းနာဖြစ်တာဖတ်တော့ဆိုတဲ့နေရာမှာဒီလောက်တည်းမဟာအမှတ်ပဲနဲ့ခုနတာလိုင်းနာတုံနဲ့အညီမှတ်တာပေါ့အဲ့ဒါဆိုပိုရှင်းတယ်အဲ့ဒီဖတ်တာကနေတကအာယုန်တွေးထိပေးလိုက်မယ်ကောင်းတာအောင်တွေးထိပေးမကောင်းတာအောင်တွေးထိပေးကောင်းဆိုတွေးထိပေးမယ်ဖတ်တာကြောင့်မဥပေက္ခဝိနာ ဒုက္ခဝိနာဒုက္ခဝိနာဖြစ်မယ်ဒါလည်းအင်္ဒနာနာတုတ်ဆဆကတုတ်တန်တန်မှတ်ပါဝေနာပစ္စယတဏဝေနာပစ္စယတဏဒီဝေဒနာကိုဘုန်းကြီးတို့ဟာမရှုမှတ်နိုင်ရင်ဟုတ်လားကာမဘုံမှာနေကာမဘဝတဏဖြစ်မယ်နော်ဘဝတဏဝိဘဝတဏအာယုံ၅ပါးကာမဂုဏ်တရားနှစ်သက်သဘောကြကာမတဏပေါ့ဘဝတဏဆိုတာဒီ အတ္တကောင်ဝိညာဉ်ကောင်တွေကမြဲနေတတ္တရဒိဋ္ဌိနဲ့တွဲဖြစ်တဲ့တဏှာဘဝတဏှာဝိဘဝတဏှာဆိုအုပ်စေတာဒိဋ္ဌိနဲ့တွဲဖြစ်တဲ့တဏှာမျိုးပေါ့ဒါမျိုးကိုခေါ်ပါတယ်အဲ့တော့ဒီဝိညာဉ်တော်မမှတ်တရင်တော့ဒီတဏှာ၃မျိုးလုံးဖြစ်ပါတယ်ဒီတဏှာ၃မျိုးလုံးဖြစ်လာရင်ဘာဖြစ်မလဲဆွဲလန်းလာတဏှာဖြစ်ကြဥပါဒနာဥပါဒနာဖြစ်ကြဘောဆွဲလန်းမှုဖြစ်လာတဲ့အခါကျဒီမှာတော့ဥပပတ္တိဘဝကိုဆိုလိုတာမဟုတ်ဒီဘဝကျကာမဘဝကိုဆိုလိုတယ် ကံနေပြုလုပ်တာပေါ့ကုသိုလ်ကံနေလုံးမယ်အကုသိုလ်ကံနေလုံးမယ်ဒါတွေလောက်တာပဲကုသိုလ်ကံမှလည်းအများကြီးပေါ့နော်ဘုန်းကြီးတို့ဘာကံတွေရှိလဲဆိုကာမဂရကုသိုလ်ကံရှိတယ်ရူပကုသိုလ်ကံရှိတယ်အရူပကုသိုလ်ကံတွေရှိတယ်ကာမဂရကုသိုလ်ကံဆိုခွန်ကြီးတို့ဘုန်းကြီးတို့ကုတရားသင်္ဍန်နေသင်နေတယ်တရားတွေအားထုတ်နေတယ်မညံဖုန်ညာမရသေး၍ဒါကာမဂရကုသိုလ်ကံပဲဇန်နေမရသေး၍ကာမကုသိုလ်ကံပဲဒီကံတွေကြောင့်မို့ဟုတ်လားလူဘနဘဖြစ်မယ်သို့မဟုတ်ဇန်နေရတယ် ဇံကုသိုလ်တွေဖြစ်သွားပြီတရားရူပဇံရူပဘုံရမယ်အရူပအာနိစာဘိကုသိုလ်ကံလို့ခေါ်တယ်ဒီမှာတော့ဘဝတွေကမျိုးမျိုးကံနဲ့ပတ်သက်မျိုးမျိုးခွဲထားတယ်ကာယကံဝေစီကံမနောကံရှိတယ်ကာယသင်္ကာရဝေစီသင်္ကာရမနောသင်္ကာရရှိတယ်ပုံညာဘိသင်္ကာရအပုံညာဘိသင်္ကာရအာနိစာဘိသင်္ကာရဒီလိုလဲခွဲကြတယ်နော်ဒီကံတွေပေါ့ဗျာကံနဲ့ဒီသင်္ခါရအတူတူပဲအတူတကူတကူတကူချင်းတကူဖြစ်တော့ အဲဒီသင်္ခါရ၃မျိုးရှိနော်အဲ့ဒီမှာကုသိုလ်ကံဒါနလုပ်လဲကုသိုလ်ကံသီလလုပ်လဲကုသိုလ်ကံဘာဝနာလုပ်လဲကုသိုလ်ကံမောင်းတယ်ကုသိုလ်ကံပဲဇံနေရနော်ဇံကုသိုလ်ကံပေါ့နော်နော်အာရုပကုသိုလ်ကံကြအာနိစာပြီးသင်္ခါရကုအာရုပဇံရသွားရင်အာရုပဇံတမပဝင်စားရင်သူကမတုံမလှုပ်တဲ့ဇံကိုအာနိစာပြီးသင်္ခါရခေါ်တယ် ဘုန်းကြီးတို့ပြောချင်တာပါလဲဒုပဇန်တွေပါတွေကနဘေးကနေတမ္မလန်တွေကြာပြီးထိတ်လန့်တုံလောက်တယ်။ဟိုကတော့နီးနားမှာမိုးချိုးပစ်တာတော့မသိနိုင်။ဒီဇန်သမားတွေကအကောင်ဒါကြောင့်မို့မတုံမလှုပ်တဲ့ဇန်ကိုအာနေဇာပိသင်္ကာရကုသကံလို့ခေါ်တယ်။ဒါအာရိပကုသကံ။အဲ့ဒါကတော့အာရိပဘုံဘုံသွားတယ်ပေါ့ဗျာ။ဒီကံနေတူထောင်ထားရင်ဘာဖြစ်လဲ။ဇာတိတွေလာမယ်ပေါ့ဗျာ။ဘဝတွေဖြစ်မယ်။ဘဝတွေလာရင်စရာမရဏဖြစ်မယ်။ပြီးတော့ ဘုန်းကြီးတို့တို့ကတကယ်ရှုနိုင်တာကတော့ဒီပစ္စုပန်အကျိုးတရား၅ပါးကိုရှုနိုင်အောင်ကြိုးစားပါအဲ့ဒီကြိုးစားတဲ့နေရာမှာဘယ်ဟာရှုရမလဲဆိုတော့သိဖို့ရည်ကြည်ပါတယ်ဒီအာရဏ6ပါးရှုနိုင်တယ်အာယု6ပါးရှုနိုင်တယ်ဝိညာဉ်6ပါးရှုနိုင်တယ်ဘာသာ6ပါးရှုနိုင်တယ်ဝေဒနာဟုတ်လားအာယုတစ်မျိုးတစ်မျိုးမှာဝေဒနာ၃မျိုးစီရှိတယ်ဒါတွေကိုပထမဝိပဿနာဉာဏ်နဲ့တရင်ကပင်နေအောင်ရှုအဲ့ဒီအနေနဲ့တဆင့်တက်ပြီးတော့ မဉ္ဇဉ်ဖုန်ညာရအောင်ရှုသောတာပတ္တိမဉ္ဇဉ်ရသွားရင်နောက်တာဘဝတွေအများကြီးမဖြစ်တော့ဘူးခုနှစ်ဘဝလောက်ဖြစ်မယ်တရားကာယမဉ္ဇဉ်ရရင်တော့နှစ်ဘဝလောက်အနည်းဆုံးဖြစ်အောင်မယ်နာဂာယမဉာဏ်ရရင်တော့ကာမဘဝတော့လုံးဝမလာတော့ရူပဘဝသုဒ္ဓဘာသာဘဝမှာသွားမယ်။ယဟန္တာဖြစ်မှသာလေဘဝတွေကလုံးဝပြတ်ပါလေ။အဲလိုရှုမှတ်ပါ။အ ਨੇ ဆုံးဘုန်းကြီးတို့တွေဘဝတွေနည်းသွားပါလို့ဘဝတန်တရားကြီးခြုံပြအောင် အဲ့လိုချုပ်ခြင်းမြောင်လုပ်နိုင်သောတာပတိမညာဖူညာရရင်တော့ဘဝတန်မြတ်ချုပ်နိုင်တာငါကဆိုဘဝတွေဘယ်လောက်သွားမှမသိသောတာပတိမညာဖူညာရရင်ဘဝခုနှစ်ဘဝလောက်ပဲကျန်တော့ဩဒရာဂိမညာဖူညာရတာနှစ်ဘဝလောက်အနာဂိမညာဖူညာရောအနာဂံတုံသောတာပတဘုံဒီလောက်ပဲသွားကြရှိတယ်နော်ယဟန္တာဖြစ်အောင်လုပ်နိုင်တော့ကောင်းဆုံးပါဗျာဘဝတွေချုပ်ပြောင်းငြိမ်းသွားအဲ့ဒီလိုတွေကျင့်ကြအထောက်နိုင်ကြသဖြင့်မညာဖူညာရအောင်ကျင့်ကြ အထုံးနိုင်ကြသဖြင့်မဲ့ညာဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။ဘုရားရှင်